ဘိဓဟောရတနည်းကသတင်းကအဘိဓဟောဖို့ပါနေရမီးရတယ်မလားကနဲ့ဘုန်းကြီးတရားပြီးသားလိုက်ရင်တရားတရားဖမ်းတဲ့ပုဂ္ဂိုလ်တွေဒီပိုင်းကဖမ်းလို့ရမှာမဟုတ်ဒါနဲ့ဥဒ္ဒဝရဟောခိုင်းရသူကလည်းအမှန်လည်းကျယ်မကျက်တဲ့မရှိတယ်သူကတော်ကြည်ဟောနိုင်အာသီဝီသောဗမာသို့အဆုံးမရောက်နေပါပြီ မွေလေးကောင်ကလေးပါဗုဒ္ဓသူသာငါးပြာငါးခန္ဓာနှင့်မိညာယမေတဆွဲချက်ကြောင့်ရွာပြည့်သုံးညာ6ဒွါရသို့ရောက်ကတခုံ6အာယုဟုသုံးစုံသည်မြဝင်လာကြ၍ဩဃလေးပဲမြစ်ပင်လေဤဝေကံသာသက္ကာယမအခိမနိဗ္ဗာန်ဟုကံထံသို့จิตတမေခင်ဖောင်းပွဲဆင်၍

တော်စုံသွားပါပြီမဂ္ဂင်ပါတရားတွေသုံးလန်ဒီခောဘိကဝေအထင်ကြီးကာတာမေဃသေတာဒီဝဆနံသေယတိတံသမ္မာရိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝသမ္မာဝါယာမောသမ္မာသတိသမ္မာသမာဓိဘိကဝေယံတို့ကုံလန္တိကောဧတာခေါဟုသောဤမည်သည်

သမ္မာသမာဓိမှန်စွာစုစိုက်တည်ခြင်းသမမဂ္ဂင်7ပါးမဂ္ဂင်7ပါးအကျဉ်းချုပ်လိုက်လို့ရှိရင်သီလသမာဓိပညာ3ပါးပါပဲသမ္မာဝါစာမှန်စွာပြောခြင်းသမ္မာကမ္မန္တမှန်စွာပြုခြင်းသမ္မာအာဇီဝမှန်စွာသက်မွေးခြင်းဆိုတာသီလပဲသီလစင်ကြယ်တဲ့ပုဂ္ဂိုလ် ဒီသီလမဲ့ခင်တွေပြည့်စုံနေတာပဲအောက်ထစ်ဆုံး၅ပါးသီလစောင့်ကြောက်ထိမ့်သိနေပြည့်စုံနေတာပါပဲဘာန္တိဘာသာဝရမဏိအာရိနာရဏဝရမဏိကာမေတုမိစ္ဆာသာရဝရမဏိဆိုပြီးသုံးခုကကာမကာမန္တနဲ့ဆိုင်တယ်ဒီသုံးခုလုံးလုံးနေလို့ချင်းကာမကာမကာမန္တပြည့်စုံနေတာမုသာဝါရဝရမဏိဆိုတာကတော့ဒီကတော့ ဝဇိကံဝဇိကံဝဇိကံမကျင်ကြောင်းသမ္မာဝါစာသမ္မာဝါစာတဲ့လူကဆိုင်သမ္မာဝါစာသမ္မာဝါစာကောင်းစွာပြောခြင်းဆိုတာအဲဒီမိစ္ဆာဝါစာရဲ့အကျဉ်းချောင်းခြင်းကိုဆိုလိုတဲ့မူတာဝါဒပိတုနာဝါစာသုဒ္ဓဝါစာသံဖဗလာပမိစ္ဆာဝါစာ၄ခုရှိအဲဒီ၄ခုထဲမှာမူတာဝါဒပဲ သရဏချင်းလို့ဒါတခုပဲထည့်ထားတယ်၅ပါးသီလထဲမှာအဲမူသာဝါဒမှာကြည်ကြောင်တယ်ဆိုရင်ဒိဋ္ဌိညာတွေလည်းပဲကျိုးမဲ့စကားတွေကကြည်ကြောင်ရမှာတွေပါပဲအရေးကြီးအရေးကြီးတဲ့အကျိုးမဲ့စကားတွေကြည်ကြောင်ရမှာသီသူနာဝါစာဂုံးတိုက်တယ်ဆိုတာကြည်ကြောင်ရမယ်ပရုသဝါစာကျဉ်းကျဉ်းဌာနဆဲဆိုပြောဆိုတာတွေကြည်ကြောင်ရမယ်သံဃဗလာဘအနှစ်မဲ့မဟုတ်ကဟုတ်က ဘုံတော်ဝတ္ထုစသည်တွေဒါတွေဟာအချိန်အချိန်ဖြုံးနေတဲ့နားထောင်ကောင်းရင်အချိန်ဖြုံးဖြစ်တဲ့စကားမျိုးတွေကိုကြည်ကြပါမယ်။သမ္မာအာဇီဝဆိုတာကတော့မိစ္ဆာအာဇီဝမတရားတဲ့အတမွေးမှုမှာကြည်ကြောင်လို့ချင်းသမ္မာအာဇီဝဖြစ်တယ်။သမ္မာအာဇီဝဆိုတာလည်းပဲသိက္ခာပုပြီးကြတော့မရှိပါဘူး။ခန္ဓာကဘာန္တိပါဒအစရှိတဲ့ကာယကံဝစီကံနေပါပဲ။ အသက်မွေးဝမ်းကြောင်းအတွက်ဇာယေတော်ရည်နေတရေအတွက်ရည်စည်းကြဝယ်တယ်ဆိုတာကိုယ်နဲ့ရင်လည်းကြားရတယ်နှုတ်နဲ့ရင်လည်းကြားဒီနှစ်ခုပဲစိတ်သက်သက်စိတ်ကူးကြလို့တော့မဖြစ်ဘူးကိုယ်နဲ့ကြားလို့ရှိရင်ဘယ်လိုလုပ်ကြမလဲဆိုတော့သူတော်ဘာသက်ကိုသတ်ပြပြီးတော့သမွေးဝမ်းကြောင်းဖြစ်အောင်အားထုတ်တဲ့အလုပ်လည်းရှိတာပေါ့သူများဥစ္စာတွေခိုးလိမ့်ပြီးအဲခိုးယူ လူရက်ပြီးတော့ဒီလိုလည်းပဲစီဝါရေးလုံးလာကြည့်ကာမေသူမိစ္ဆာသာရတဲ့တဲ့ကတော့မိစ္ဆာအဇီဝသူကတော့နည်းပါတယ်ဒါလည်းနည်းနည်းပါးပါးတော့ရှိပါတယ်သူကလည်းဒီလိုဟာတွေလို့ဖြစ်တာသူကမမြအောင်ဝဇီကဝဇီက၄ပါးနဲ့စပြီးတော့လည်းပဲမွေးမှုတွေအဲ သူတော်ဘာအကျိုးမဲ့ဖြစ်အောင်လိန်နေပြောပြီးတော့ကိုစည်းဝါကိုအကျိုးကြည့်အောင်လို့လုပ်ရတာကိုမတရားသက်သေးဘူးဘာလို့ဘောလို့ပြောတယ်ရည်ကြည့်တာအဲ့ဒီမှာစည်းဝါရေးကဒီလိုမှဖြစ်တယ်သိရင်ကြီးတဲ့ဟာလိန်လို့ကတော့ဒါအပေမိုးဝါကြောင့်လည်းမဆိုင်ဘူးလမ်းမသိတဲ့လူကလမ်းမေးဘယ်ကနေဘယ်သွားမလဲမေးအဲ့ဒါ လည်းပဲဟိုပြီးသွားတဲ့ပုဂ္ဂိုလ်ဒုက္ခရောက်လည်းမဟုတ်တဲ့လားလွှဲပြီးတော့ပြောလိုက်လို့ရှိရင်ဒါလိန်တော့လိန်ပြောတာပဲဒါမဲ့ဒါအသမူးဝါညောင်းနဲ့ဘာမှမဆိုင်ဘူးဘာမှပိုက်ဆံတရားမှမရဘူးအဲဒီလိုဟာကြင်ဆောင်လို့ကတော့ဘာမှအာဇီဝမဖြစ်ဘူးမူတဝါဒမှကြင်ဆောင်တဲ့ဘာမှဝါစာပဲဖြစ်အသမူးဝါညောင်းနဲ့မဆိုင်တဲ့ဝစီရုစိတ်ကကြင်ဆောင်လို့ရှိရင်ဘာမှဝါစာရိုးရိုးပဲဖြစ်တယ်သမူးဝါညောင်းနဲ့သက်ဆိုင်တဲ့ ဝစီရုဇက်ကကြောင့်တဲ့ခါကျတော့ကိုတမ္မာအာဇီဝဖြစ်တယ်။ဈေးရောင်းဝယ်လုပ်တဲ့ပုဂ္ဂိုလ်တွေအဲတပည့်သားပုဂ္ဂိုလ်တွေဝယ်ခြင်းအောင်မဟုတ်မဟုတ်တဲ့ဈေးတွေလိမ်လှည့်ပြီးတကလားပြောပြီးတော့ရောင်းလို့ခြင်းဒါမူဒဝါဒအသမွေးဝါကြောင့်လည်းဆိုင်ပြီးတော့မူဒဝါဒပြက်တာကိုသူကမိစ္ဆာဇီဝဖြစ်အဲဒီလိုအားချင်းကြောင်ပြီးတော့အမှန်တိုင်း

အဲဒါကသီလမဲ့ခင်ညာများလဲညာများလဲသီလတွေရှိပါတယ်အဲညာသီလတွေပြည့်စုံနေလို့ရှိရင်အဲဒီမဲ့ခင်တရားတွေပြည့်စုံနေတာသီလပြီးတော့သမာဓိမဲ့ခင်သမာဓိမဲ့ခင်ဆိုတာကသမာဝါယာမသမာဓိသမာသမာဓိဒီသုံးခုကသမာဓိမဲ့ခင်ခေါ်တယ် ဒီထဲမှာသမာဓိတရားစစ်ကတော့သမာဓိပဲသမာသမာသမာဓိဆိုတဲ့နောက်ဆုံးကတရားလေးတစ်ခုဒါမဲ့ရှိကသမာဝါယမသမာသတိဆိုတာတွေကသမာဓိအချွေရနေတဲ့သူတို့ကအကူကြီးတွေပဲသမာဓိဖြစ်ဖို့ရသမာဝါယမလည်းအာထုတ်ပေးမှာတဲ့တတိကလည်းအမှားရမှာဖြစ်တယ်သမာဓိကမ္မထာနေအာထုတ်တဲ့အခါကလား ပထူကတိုင်းစရှိပြီးနှလုံးသွင်းတယ်ဆိုတော့ကတိုင်းအာယုံအာယုံပြုပြီးတော့ပထဝီပထဝီမြေမြေမြေနှလုံးသွင်းတယ်အဲလုံးလာဝိရိယနဲ့မပြင်းမကြီးလည်းပဲကြောင်းရဆိုင်ပြီးတော့နှလုံးသွင်းမှဖြစ်တယ်သမာဝါယာမပါအမသတိကလည်းပဲအဲ့ဒီကမ္မထာအာယုံပေါ်မှာအမသတိလေးကလည်းပဲနေရာရရနေမှဖြစ်တယ်ဒီမဟုတ်ဘဲနဲ့တခြားတစ်ပါးတွေသိရောက်သွားလို့ရှိရင်မဖြစ်ဘူး

အားကောင်းကောင်းလူကအောက်ကနေပြီးတော့ကုန်းပြီးတော့ထားရမယ်အောက်ကနေပြီးတော့ကြောပေါ်ကနေပြီးတော့ခုံလို့ဟောတာဗျာဟိုတင်းပေါ်လည်းမြင်းကုံလို့ခေါ်တာပါလေအောက်ကလေးလေးပဲထောက်ပြီးတော့ပြီးအောက်ကနေပြီးတော့စားတယ်ခုံလို့ထားအဲဒီကုန်းနေတဲ့လူပေါ်မှာအဲဒီဘောကိုတက်ပြီးတော့ရနိုင်တဲ့ တက်ပြီးတော့ရဝန်းတဲ့ပုဂ္ဂိုလ်ကျိုးရလည်းဒီအမြင့်ဆိုတာတဲမတဲဝင်ဘူးလှုပ်လှုပ်လှုပ်လှုပ်နေသားမတဲဝင်ဘူးအဲတော့တတိကောင်းတဲ့ပုဂ္ဂိုလ်ကဒီဘဝတက်ရမှာကျောဘဝတက်ပြီးမတ်တက်ရငါရမတ်တက်ရလိုက်တော့အောက်ကကုန်းနေတာကလည်းပဲသစ္စာခုံလုံးမဟုတ်တော့သူကလည်းလှုပ်မှာပဲအဲဆိုတော့ပန်းစီကိုရုပ်တည်းမလှမ်းဝင်ဘူးတဲ့မလှမ်းဝင်တော့ဘယ်နဲ့လောက်ရလဲဆိုတော့ဘေးကတယောက်ကကြာနေတာပေါ့အဲဒီတယောက်ကဘေးနာကနေပြီးတော့မလှုပ်အောင်လို့သူက

အပေါ်ကတက်ပြီးပန်းခူးတဲ့လူကဘာနဲ့တူလဲသမာဓိနဲ့တူတယ်အောက်ကနေပြီးတော့ခုံလို့ပေးတဲ့ပုဂ္ဂိုလ်ကဘာနဲ့တူတယ်လဲဆိုလို့ရှိရင်သူကတော့အဲဝိရိယနဲ့တူတယ်ဘေးကနေပြီးရပ်ပေးတဲ့ပုဂ္ဂိုလ်ကဘာနဲ့တူတယ်လဲဆိုလို့ရှိရင်သူကတတိနဲ့တူတယ်အဲဒါလို့တဲ့ဝိရိယကလည်းအာထုံမှတတိကလည်းအမှားရမှသမာဓိကစုစိတ်တည်နေနိုင်တယ်ဒါကြောင့်မို့ဒီသုံးပါးဟာ သမာဓိမဲ့ခင်ခေါ်တယ်သမာဓိခန္ဓာလို့လည်းခေါ်တယ်သမာဓိခန္ဓာသီလခန္ဓာသမာဓိခန္ဓာပညာခန္ဓာပညာမဲ့ခင်တဲ့ပညာမဲ့ခင်ဆိုတာလည်းပဲသမာဓိနဲ့သမာသင်္ကပ္ပနှစ်ခုကိုခေါ်တယ်ဒီထဲမှာလည်းပညာစစ်ကသမာဓိထိပါပဲဒါပေမဲ့သမာသင်္ကပ္ပကလည်းကြံပေးမှာတဲ့လောကကြီးရတယ်ဆိုလို့ရှိရင်စိတ်ကူးကြံစီမှပဲအပိလေးတွေအပိမြင်လေးတွေပေါ်လာတယ် အရေးကြီးတဲ့ကိစ္စဆိုစဉ်းစားရတယ်သက္ကသကစဉ်းစားရတယ်စဉ်းစားတော့ကြာတယ်အဲဒီမှာစဉ်းစားပါများတဲ့ခါကျပေါ်လာအဲ့ဒါနဲ့နှိုင်းစာကြည့်ရမှာပေါ်တယ်ဒါပေမဲ့လို့လောကကြီးရာတွေစဉ်းစားတဲ့နေရာအမှန်တိုင်းပြီးသွားတယ်ဆိုတာကပညာစစ်တော်မဟုတ်ဘူးဒါကတော့သူဒီစိတ်ဥပ္ပါဒကတရားတစ်ခုခုပြင်မှာပဲလို့ဆိုတာစိတ်ပဲပြင်မှာပါပဲသူကသူသူကပညာဆိုတာက ကုသိုလ်ရေးရနဲ့စပ်ပြီးတော့ဖြစ်မှပညာခေါ်တယ်ပညာစိတ်ကလောကရေးရတွေနဲ့စီးပွားရေးတို့စာရေးတောက်ရေးနေထိုင်ရေးတို့စသည်ဒီဥစ္စာတွေနဲ့ကြောက်ပြီးတော့စဉ်းစားလို့အပညာပေါ်လာတယ်ဆိုတာကတော့ဒါကတော့ညာစင်မဟုတ်ဟိုဘာဖြစ်လို့သိရတော့ဆိုသူကကိုရုပ်ကိုစည်းပွားတယ်လို့ဆိုတာများတယ်ဒါတွေကပြီးတော့သူများတွေလည်းဘေးရန်သက်ပြောင်းလဲလုပ်တာလေအခုလောကသိပ္ပံပညာတွေတိုးတက်နေတဲ့ နိုင်ငံတွေဌာနတွေကလူတွေဟာလက်နဲ့တင်မျိုးမျိုးတွေလုပ်ကြတယ်လက်နဲ့တင်မနာကောင်းတဲ့လက်နဲ့တွေလုပ်ကြတယ်အရေးရပေါ်လို့ရှိရင်ဖြင့်ကိုယ်တိုင်းနိုင်ငံလည်းခုကခုကကာကွယ်ဖို့သူများနိုင်ငံလည်းသိမ့်ပိုက်ပြီးတော့ယူတာလည်းယူဖို့ဒီလိုဒီမှာပေါ့သူတို့အနေချဲဖို့ဒီလိုဟာတွေလုပ်ကြတယ်လက်နဲ့တင်အဲဒီလိုလက်နဲ့တင်လုပ်တဲ့နေရာလက်နဲ့အထူးအစားတွေတည်တွင်ကြတာဒါကပညာမဟုတ်ဘူးလို့ဆိုတာဒီမှာလည်းအသိဉာဏ်တော့အသိဉာဏ်လို့တော့ခေါ်ရတာပဲသာမန်လူတွေတော့မလုပ်တတ်ဘူး အဲသူတို့ဒီလိုလုပ်ရင်ဒီလိုဖြစ်မယ်ဆိုတာတွေဉာဏ်ဉာဏ်ပါမှာသူတို့သိတာဟာပညာနေလို့လောကမှာတော့ခေါ်ရအဲဒီပညာနေရအဲဒီပညာနေရပညာအစ်စ်လို့မခေါ်ရပညာအစ်စ်ဆိုလို့ရှိရင်တော့သူတို့ဘာသိရသိကြောင်းပစ္စည်းရပစ္စည်းကြောင်းကိုမလုပ်ပါဘူးကတော့ဒီလိုမလုပ်အခုကသူတို့ဘာတွေသိရသိကြောင်းပစ္စည်းရပစ္စည်းကြောင်းလုပ်တွေကို ကြီးတွင်တယ်ဆိုတာပညာစစ်မဟုတ်ဘူးတဲ့ဒါတွေကတော့ကိုမောဟရင်လည်းဖြစ်မယ်မောဟအဝိဇ္ဇာကလည်းပဲလောကကြီးရာတွေကျတော့သူကလည်းညာမယ်ညာသူကသစ္စာလေးပါးတော့သူကအမှန်တိုင်းမသိတာမဟုတ်တာကြတော့သူမှသိတာလည်းမဟုတ်တာကြရင်သူကအသိဆုံးပဲမောဟအာကြီးလေးလေးအသိများလေးလေးပဲဒိဋ္ဌိကလည်းရှိသေးတယ်သူမဟုတ်တာတွေကြောက်ပြီးတာ ဝိတက်ကလည်းသူကလည်းပဲလောကကြီးရကြတော့သူလည်းပဲညံလိုပဲဖြစ်နေဝိသရာကလည်းဒီလိုစွတ်စင်နေတာသူညံလိုဖြစ်နေအဲ့ဒီတရားတွေကိုအဲ့ဒါကြောင့်လောကကြီးရတွေကတော့ပညာစစ်တွေမဟုတ်ပါဘူးအဲတရားကြီးရနဲ့စပ်ပြီးတော့စူးစမ်းတဲ့အခါစဉ်းတဲ့အခါတရားနှလုံးသွင်းအားထုတ်တဲ့အခါကာလအမှန်တိုင်းသိတာတွေကပညာတဲ့ဥစ္စာကသူတရားထုတ်တဲ့အခါကာလမှာတော့ပူရည်ကြည့်တာပေါ့တရားထုတ်တဲ့အခါကာလမှာ ယူတိုင်းယူတိုင်းအာယုံလေးတွေအမှန်တိုင်းမှန်တိုင်းပေါ်တဲ့အတိုင်းသိသိတော်တာလေးတွေလည်းပညာစစ်တယ်။ဟာပညာစစ်တယ်။အဲဒီတရားထုံးမှုမရောက်သေးခင်ဆိုလို့ရှိရင်တော့ကာမတက္ကတသမာဓိဋ္ဌိတဲ့။သူကဉာဏ်ညာပဲ။သမာဓိဋ္ဌိ၅ပါးရှိတယ်။တော်စီကလည်းပြောပြပါပြီနဲ့ဒီပါတယ်။သမာဓိဋ္ဌိ၅ပါးကာမတက္ကတသမာဓိဋ္ဌိတဲ့။

ဇာရတဲ့ပုဂ္ဂိုလ်တွေဇာနေနိုင်နေတဲ့အခါကျစိတ်ကညှို့ကြည့်လိုက်လို့ရှိရင်သူကမြင်တယ်အကြမ်းမြင်နေပေါ့တယ်ဆိုတာဒီဥစ္စာတွေသူကမြင်တယ်သူကတော်တော်နေရာကြတာအခုတရားထုတ်တဲ့ယောဂီတွေတော့တချို့သူကနည်းနည်းနည်းသူဇာဟန်ကြတာသူတို့လည်းတော်တော်လေးမြင်တာလေးတွေချွတ်ကြည့်တယ်ဟွန်းသူတို့လည်းမြင်တာပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်တိုင်းတော့မမြင်ဘူးပါမီလူရှိတဲ့ပုဂ္ဂိုလ်လေးတွေမှသူတို့မြင်တတ်တယ်တရားထုတ်ရင်သူကသိနေမှားကြည့်လိုက်လို့ရှိရင်သူမြင်တယ်မြင်တဲ့အတိုင်းလည်းသူကမှားနေတယ်ဘုံမာဒီက ကမ္မထာကြောင့်ကနေပြီးတကလားအိမ်သွားစဉ်းစားကြည့်အိမ်မှာဘယ်သူပါလို့နေလဲဆိုတော့သူသိနေတယ်ဘယ်သူကဘယ်သွားမလို့ဘယ်လာမလို့ဒီကလေးသူကသိနေတယ်อืมအာသူကအဲဒါလည်းတမာရီကပြီးပြီးတော့ဖြစ်တဲ့အပညာလေးတစ်မျိုးလို့သွားမှာပေါ့လေဘယ်ဉာဏ်နဲ့ခတ်တူလို့ပဲအကျိုးလည်းခြေဘွားဟောင်းနေပါလေလည်းပြန်ပေါ်နေတာတွေရှိတယ်ပြီးနေတာနေတာလည်းဘယ်ဉာဏ်မျိုးတွေပဲအဲဒီလို ဗိညာဉ်ကိစ္စတတ်တဲ့ခါကျတော့ဗာနဲ့ရှင်တဲ့ညာကသမာဓိကသူကသင်ပြလာတယ်ပညာအမြင်လေးအမျိုးမျိုးမြင်တဲ့တကယ်ဗိညာဉ်စစ်ကတော့သူကမြင်နိုင်ပါတယ်သူကလူပြည်တွေသာမဟုတ်ဘူးနတ်ပြည်လောကတွေရောဓမ္မပြည်လောကတွေရောအဲငရဲငရဲငရဲတို့ဣဒ္ဓာတို့ဒီလိုဟာတွေရောဘုံမကြောက်ပြီးတော့မြင်နိုင်တာပဲလောကကြီးတ attva တွေဆန်းဆန်းကြည်ကြည်တွေဘုံလုံးမြင်ရဟွန်းဒါက ဒေဝစကုပ္ပိဒီပါသောတာပင်ဉ္ဇင်ကလည်းလောကအကြောင်းအရာတွေပြောဆိုနေရတဲ့ဥစ္စာတွေအကုန်လုံးကြားတာပဲဟိုကပြောဒီကပြောဒီနားထောင်ကြည့်လို့ရှိရင်သူကလည်းပဲရေဒီယိုမပါပဲနဲ့အဲတယ်လီဖုန်းတို့ဘာလို့ဓာတ်ခွက်တွေမပါပဲနဲ့သူကလိုလိုကြားနေတဲ့ဥစ္စာသူကြားလို့ရတယ်သီတော်ပရိယဆိုသူများစိတ်တွေကိုပြီးဘိုးဝင်နိဝါဒဆိုရှင်းဘောကဟာတွေဖြစ်ခဲ့တာတွေအဟောင်းတွေအများစဉ်းစားလို့ပြီးအနာဂတမဆိုရင်နောက်ပြည့်မဲ့ကြီးတွေနောက်ကာလအကြောင်းတွေလည်းသူကပြီး အဲဒီလိုသိတာတွေဟာဒါကဇာနာတမာရီခေါ်တဲ့ဒါကတော့ခုကြားထုတ်တဲ့အခါလိုလိုဖြစ်ရင်လည်းဖြစ်ပုံဖြစ်ရင်လည်းနေဒါကတော့သူကြောင့်လည်းစိုက်ပုံမလိုပါဘူးဇာနာတမာရီဝိပဿနာတမာရီဆိုတာဟောဝိပဿနာရှုနေတဲ့အခါကလည်းရှုတိုင်းရှုတိုင်းသာသိနေတာပေါင်းတာမှပေါင်းတာသိတယ်ပိန်တာမှပိန်တာသိတယ်ထိုင်တာမှထိုင်တာသိတယ်ထိတာသိတယ်မြင်တာသိတယ်ကြားတာသိတယ်နားရကျင်တာခဲခဲတာသိတယ် အဲဖြစ်တိုင်းဖြစ်တိုင်းတရားလေးတွေဖြစ်တဲ့အတိုင်းပဲအစကသိတာစိတ်ပြီးတူတူချာချာမဟုတ်သေးဘူးအဲဒါလည်းပဲအသိဉာဏ်ပဲလို့ဆိုရတယ်အစကသာလည်းသူ့ထိုက်လျောက်တော့သိတာပေါ့သူကဟိုအကြောင်းစာသင်ရတာလည်းပေါ့အကြောင်းစာသင်လို့ရှိရင်ပမာစာသင်မယ်ဆိုလို့ရှိရင်ကာကြီးခါဝေးကာခါကစာဒီလုံးညင်သင်ရတယ်အဲတလုံးသိတာလည်းသိတာပဲနှလုံးသိတာလည်းသိတာအစတုန်းကသူတလုံးမှမသိသေးပဲပဲနည်းနည်းသိရင်လည်းနည်းနည်းသိသွားတာပေါ့အကျိုး အဲပေါင်းမဖတ်တာသေးဘူးတစ်လုံးချင်းတစ်လုံးချင်းသာပြီးဒါလည်းပဲသူတစ်လုံးချင်းတစ်လုံးချင်းပြီးနေလို့ချင်းသူလည်းပဲတော်တော်ပြီးအဲဒါလိုပေါ့အာရုပ္ပါဒတော့သူ့ချင်းနေရှိသလားအောက်ပဲသူပြီးမယ်မြန်မာပြည်တော်မသိသေးဘူးအဲ့ဒီပြီးတာလေးတွေကညာမယ်တဲ့ဗျာမှတ်တိုင်းမှလည်းမှားရတဲ့အာယုံလေးတွေပြီးနောက်တော့သဘောလေးတွေပြီးတယ်ဖောင်းတယ်ဆိုရင်တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးတွေပဲမတော်ပြီးတာပိန်နေဆိုရင်လည်းဒီလိုပဲလှုပ်ရှားတဲ့သဘောလေးတွေ တွေ့ရစနဲ့ဆိုရင်တောင်းတောင်းနေတဲ့လူကြားတဲ့သဘောလေးတွေอืมစိတ်ကူးစဉ်းစားကြနေတယ်ဆိုရင် အာရုံကြီးရောက်သွားတဲ့သဘောလေးတွေကိုယ်တွေကနာလာကျင်တဲ့ခဲတာတွေဝေဒနာမှလို့ရှိရင်ဖြစ်ရတာခဲတဲ့သဘောလေးတွေသဘောတရားလေးတွေနေရာချင်းပြီးတာလားသူအစဉ်သားတက်နောက်တဲ့အာကောင်းလာတဲ့ခါကျစပြီးတော့ပေါ်လာလိုက်ပြက်သွားလိုက်ဖြစ်ဖြစ်ပေါ်လာလိုက်ပြက်သွားလိုက်အစနဲ့အဆုံးနဲ့ပိုင်းခြားပြီးတော့ပြီးတာဥရိယပြရာကိုဖြစ်ပြပြီးတာအနေစမမြဲဘူးဆိုတာပြီးလာတယ်ဖြစ်ပြီးပြောက်သွားမှတော့ပဲမြဲတော့မယ်မမြဲဘူး မတိုင်းမတိုင်းအာယုလေးတွေဖြစ်ပြီးတော့ချက်ချင်းကြောက်သွားတယ်မမြဲဘူးသိတယ်မှားတယ်မှတ်သိတဲ့စိတ်ကလေးတွေဖြစ်ပြီးကြောက်သွားတယ်မမြဲဘူးသိတယ်အဲဒါအိဋ္ဌညာနဲ့ဖြစ်လာတယ်အိဋ္ဌညာဖြစ်ရင်ဒုက္ခအနတ္တညာနဲ့ဖြစ်တော့တာပါပဲအဲဒီရှုတိုင်းရှုတိုင်းအဲဒီအမှန်တရားလေးတွေဖြစ်လာသမာဓိတည်းနောက်အဲဒီသမာဓိတည်းရင်းတဲ့အခါကျတော့မဲ့ညာတို့ပုံညာတို့ဖြစ်တော့တာမေဃသမာဓိတွေဖလားသမာဓိတွေပေါ့လေအခုအရေးကြီးတာကတော့ဝိပဿနာသမာဓိတည်းပဲခုပါထုတ်ပါ အဲဒီသမာဓိဋ္ဌိဖြစ်တယ်ဒီသမာဓိဋ္ဌိဖြစ်အောင်ဘယ်သူကကူညီပေးဝိတက်ကကူညီပေးနေတယ်ဝိတက်ကကြံစပေးတယ်ကြံစဆိုအခုတော့တွေးကြရတာမဟုတ်ပါဘူးကျွမ်းမရမယ်အာရုံစီကိုဥဒ္ဒပြီးတော့သွားတာခေါင်းသားစီကိုဥဒ္ဒသာပိသာစီဥဒ္ဒသာဖြစ်တဲ့သဘောစီပြက်တဲ့သဘောစီဥဒ္ဒသာဒီပြနေရာတွေမလှည့်ဘူးသူကသဘောမှန်လေးစီကိုသူကလှည့်ပေးနေတဲ့ပေးနေတယ်လို့ပဲအာယုံနဲ့အသိစိတ်နဲ့တခါလဲစိုက်ပေးနေတယ်လို့ပဲအဲဒီမှာ

ယူတိုင်းယူတိုင်းဗမာဝါယာမသမာဓိသမာသမာဓိဆိုတာတွေကလည်းဖြစ်နေတာကိုမှတ်တိုင်းမှတ်တိုင်းတစ်ခါတည်းအကြောင်းကြောင့်မှုပါတယ်အမှားရမှုသတိပါတယ်မှတ်တဲ့အယုံလေးမှာစိတ်တည်ကြည်တာပါတယ်ဒီပညာဘယ်မှမတော်ဖောင်းတာမှရင်စိတ်ကလေးကဖောင်းတာပေါ်မှာဂဲရင်းများပြစ်ချလိုက်ချရမှာတန့်ရသွားတယ်လို့ပဲဂဲရမှာလိမ့်ညင်လိမ့်တော့ဥပမာဆိုဆာယကြီးတွေနဲ့ပြောမှနေရကြမယ်ဆာယကြီးတွေပကုန်းတော်ကပြစ်ချလိုက်ချတဲ့နေရာတွေကြားနေတာလိမ့်မတော်ဘူးသူကလိမ့်မှာ အဲ့ဒါလိုပဲမာယာမာယာအာယုံလေးမှာတခါလေစိတ်ကလေးကကကနဲ့ကကနဲ့ဒီနဲ့တမာရီဒါမှတ်တိုင်းမှတ်တိုင်းရှင်းတာတမာရီသီလတမာရီလည်းပြည့်စုံတယ်တမာရီနဲ့မကဘူးမှတ်တိုင်းမှတ်တိုင်းအမှန်လေးတွေသိနာပညာတွေပဲအဲယုံနာသဘောလေးတွေအမှန်တိုင်းသိနာပညာဒီတော့ဖြစ်ပြနေတာလေးတွေတော့ကြတော့သိလားသူကပိုကောင်းလာတာပေါ့ဖြစ်ပြပြီးမမြဲဘူးဆိုတာလေးတွေမှန်ရင် မှန်ရင်သဘောကျပြီးသိလား ဒါတွေပညာတွေပေါ့ဒီဥစ္စာတွေပညာအစစ်တွေကြတယ်သင်ကြားယူလို့ဖြစ်တာမဟုတ်ကိုယ်တိုင်တွေ့ပြီးတော့ပြီးတာကိုယ်တွေ့ပညာတွေကိုယ်တိုင်သိတဲ့ပညာတွေမျက်မှောက်ပညာတွေအဲဒီပညာတွေဖြစ်ဒါကြောင့်မှတ်တိုင်းမှတ်တိုင်းသီလလည်းဖြစ်တယ်သမာဓိလည်းဖြစ်တယ်ပညာလည်းဖြစ်တယ်သီလသမာဓိပညာဖြစ်တော့မဲခင်ရှိပါလို့အကုန်လုံးဒီထဲမှာပါတယ်အဲဒါမဲခင်ဖောင်ဖွဲ့တာပဲတဲ့မဲခင်ဖောင်ဖွဲ့တာမဲခင်ဖောင်ဖွဲ့ပြီးတော့

ပြီးတော့ငယ်ပေါင်းကြီးပေါ်ဖြစ်တဲ့မိတ်ဆွေရံသူကတယောက်ဆို30ပြည့်ပါနောက်တော့ရွာပြည့်တမကြီး6ယောက်ထလိုက်တော့16ယောက်ပြည့်ပါ16ရံသူတွေ16ခုကဟိုကလားနေမလားမကကမြင်းနေပဲဆိုရင်ဒါကြောက်အောင်ပါပေါ့နော်တော်မြင်တော်နီးလာပြီဆိုရင်ကြောက်အောင်မယ်တခါတည်းများများများကူရမှာလေမှာအဲဒီမှာလဲနေရဲ့ရှင်နဲ့ကံပြီးတော့ကူးတယ်တဲ့လဲနေရဲ့ရှင်နဲ့ကံလဲဆိုတာဘာတော့ဆိုလို့ရှိရင်

တရားရည်ရဘက်မှာလည်းဒီတိုင်းပဲလုံလဝိရိယရှိတဲ့ပုဂ္ဂိုလ်ကတွင်ကျယ်တယ်။သာဝေကျမ်းကသိကြတဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲလုံလဝိရိယရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်ကတင်ကွာနေတာပဲ။လုံလဝိရိယရှိတဲ့ပုဂ္ဂိုလ်ကစာကိုအမြဲတမ်းကြည့်တယ်၊ရေးတယ်၊မှတ်တယ်။အဲရွတ်ဆိုတယ်နှလုံးသွင်းတယ်ဒါလုံနေတာတော့သူမအားဘူးကွာ။ဒါတော့သူ့မှာအသိဉာဏ်တွေတိုးတယ်။ယာဝိသားတွေလည်းမပြောက်ဘူး၊သီဝိသားတွေလည်းဒီလိုမှတ်မိတယ်။လုံလမရှိတဲ့ပုဂ္ဂိုလ်ကဒီလိုမဟုတ်ဘူးသူသာ။ အဲဆရာသမားတွေသာတက်လို့ချင်းအဲဒီသာတက်ပြီးရင်ပြင်စာဥပထိုးထားရတာပဲပြီးတော့စဉ်းလည်းမစဉ်းစားဘူးစကားတွေပြောချင်တာပြောသွားချင်ရတာလို့ချင်ရလို့အိတ်ချင်လည်းအိတ်နေဘယ်မှာတိုးတက်လိမ့်မှာတော့မတိုးတက်နိုင်ဘူးအခုလောလောကကြီးရနဲ့သမောဝါညောဆရာပညာတွေသင်ကြားရတယ်ဟိုမှာကျောင်းတွေမှာစာသင်ကျောင်းတွေမှာအဲဒီမှာစာသင်တဲ့ကလေးသူငယ်တွေကလည်းဒီလိုပဲလုံလဝိရကောင်းတဲ့ပုဂ္ဂိုလ်တွေကတို့ အမြဲတမ်းကြက်မှလေးလာနေတော့သူသာမွေးတွေအောင်မယ်တချို့သုံးလဝိရမကောက်ပြင်းနေတာနဲ့သာမွေးကကြတယ်သူကတချို့လည်းကာမကောင်းလို့ကြတယ်ရှိတော့ရှိတယ်ငါသာဒီလိုကြီးတော့မဟုတ်ဘူးသူကများသောအားဖြင့်အဲဒီလိုဖြစ်တတ်တယ်သူကပြင်းနေတဲ့ပုဂ္ဂိုလ်တွေကဒါမအောင်မြင်မနဲ့ဖြစ်တတ်တယ်အဲဒါလောကကြီးတွေကသူတရားရေးတဲ့မှာလည်းတရားထုတ်တဲ့အခါမှာလည်းလုံလဝိရကောင်းတဲ့ပုဂ္ဂိုလ်တွေကကျူးကျူးဆာဆာပြုတာကြောင့်ဒီကမ္မထာကြောင့်ရောက်လာတဲ့ကသူကကျူးကျူးဆာဆာမှတ်တော့တာပဲ မတော်ကိုဒီနေ့တခြားသူကသမာဓိတွေအတိုးတက်လာနေ့စဉ်နေ့စဉ်ကမ္မနာစရာပြောစရာရှိတယ်ပြောစရာတွေမှာသူကများတော်နေတယ်ပြောစရာတွေဟိုကတိုးတက်အဲဒီလိုလုံးလုံးဝိရိယမရှိတဲ့ပုဂ္ဂိုလ်ကကောင်းကောင်းမမှားဘူးမတိုးတက်ဘူးမတိုးတက်တော့ပြောစရာမရှိဘူးဒါလည်းပဲလုံးလုံးဝိရိယရောလို့ဟာလည်းရှိတယ်ဒီလိုလည်းပဲလုံးလုံးဝိရိယနဲ့အာထုဝေမဲ့ပါရမီဉာဏ်ကအသင်မပြေလို့မတက်တာလည်းရှိတော့ရှိပါသေးတယ်ဒါလည်းရှိတယ်ကျိုးကျိုးတော့ကျိုးစားကြပါရဲ့

နေ့စဉ်လုံးမှာနေ့စဉ်စားကြရလေကြလုံလောက်ဝိရိယနဲ့ကြိုးစားပြီးအားထုတ်နေအဲဒါလုံလောက်ဝိရိယကသူကအကျိုးကြည့်တာပါပဲသူအားထုတ်နေလို့ရှိရင်ကာမဘလူပါဇီဝီတဲ့ပြုပုဂ္ဂိုလ်တွေမှာကုသိုလ်ကံကအကျိုးပေးကုသိုလ်ကံအကျိုးပေးနေတော့လုံလောက်ဝိရိယနဲ့ပင်ပန်းမနေလို့အာမထုတ်ရဘူးတချို့ဘာမှအာမထုတ်ရဘဲနဲ့လည်းပဲချမ်းသာကြောဝနာရှိတာပေါ့လေဒီခေတ်တုန်းကဆိုရင်တာပြီးတော့ပေါ်များတာပါလေဒီလိုပါလေခုခေတ်တော့နည်းနည်းတော့နည်းကုန် အဲဒါကံကအကျိုးပေးတော့ပရိသေတွေကလည်းကပြည်စုံကြော်ရတဲ့မိဘတွေအမိပြုဝေသားသမီးတွေဖြစ်လာငယ်ငယ်လေးကလည်းဆန်းဆန်းသာနဲ့ကြီးပွားလာတယ်အဲဒါတွေကအဲကြီးတဲ့ခါလည်းပဲဆန်းဆန်းသာနဲ့ပဲသိပြီးအမထုပါပဲနဲ့ဆန်းဆန်းသာဖြစ်နာကာမကုလပါစီကံသက်တဲ့နဲ့ကျိုးပေးဒီလိုကလည်းလုံလဝိရိယရောကံနှစ်ခုလုံးပဲကံကလည်းကျိုးပေးပါတယ်ဒါပေမဲ့လုံလလည်းအထုရတယ်နှစ်ခုလုံးမှသူတော်ရုံပဲရှိတယ်ဒါဥဒ္ဒနာကမ္မပြုပါစီ

ကာမအကျိုးမပေးနိုင်ဘူးတော့လုံးဝဝိရိယနဲ့အားထုတ်ရင်သူကအထိုက်လျောက်တော့ဖြစ်တာဥထာဏဘလူပါစီပြီတဲ့တော်သေးတာပဲလုံးဝဝိရိယကလောကကြီးရလည်းကြည့်မယ်ဆိုရင်လည်းသူကအသုံးကျပါတယ်တရားကြီးရလည်းကြည့်လို့ချင်းတရားထုတ်ရမှာတော့ပို့ပြီးတော့ရည်ကြည့်တာပေါ့လေတရားထုတ်ရင်လုံးဝဝိရိယကတော့အကြောင်းကြောင့်ပါစာပြီးအားထုတ်မှတရားထုတ်တဲ့ဥစ္စာ မှားရမယ်ဆိုရင်မှားနေမှပညာမလုံးနဲ့ခါရဲကောင်းတယ်ပိန်တယ်ကောင်းတယ်ပိန်တယ်တွေကနေပြီးတော့မြင်လာကြတာပေါ်ရင်လည်းမှားဝေဒနာပေါ်ရင်လည်းမှားလူကြတာပေါ်ရင်လည်းမှားစိတ်ကူးပေါ်ရင်လည်းမှားဝေဒနာပေါ်ရင်လည်းမှားအဲဒါကအကုန်လုံးကိုယ်မူရနှုတ်မူရစိတ်မူရတွေဝေဒနာတွေခြေတိုင်းခြေတိုင်းအကုန်လုံးမပြတ်မှတ်ရမပြင်းမကြီးတခါလည်းမှတ်လို့မှတ်နေရတာဒီကနေ့ဝိရိယရှိတဲ့ပုဂ္ဂိုလ်ကပြောတယ်ဆိုတော့မှတ်နေတကူပြီးတကူတကူပြီးတကူတခါလည်း ရှုမှတ်နေရတဲ့အခါစိတ်ထဲမှာစိတ်ဝင်စားပြီးပြောနေအဲဒီလိုစိတ်ပါလဲပါနဲ့အာထုတ်နေတာဒါဖောင်းမောဝင်ရမောက်ပြီးတော့ကူးနေတာတဲ့နောက်ကရံသူတွေ16ရောက်အကုန်လုံးပေါင်းလို့ရှိရင်အဲဒီရံ16ရောက်ကဝေးအောင်လို့လက်နဲ့တခါရဲလိုက်ရင်ဒါတပေလောက်ဖြစ်ဖြစ်တော့သွားလို့ရှိရင်တပေလောက်တော့ဝေးသွားတာ ခြေတော်နဲ့တခါကန်လိုက်လို့ရှိရင်တပေလောက်သွားတယ်ဆိုရင်တပေလောက်ဝေးသွားတာအဲဒါရက်တိုင်းကန်တိုင်းရက်တိုင်းကန်တိုင်းဟာတပေကကိုနှစ်ပင်နှစ်ပေကသုံးပေပေတရားပေတစ်ထောင်စသည်ဖြင့်ဒီလိုတဖြည်းဖြည်းဝေးသွားမှာရံသူတွေနဲ့ဝေးဝေးပြီးတော့သွားအဲကန်စားကိုရံသူတွေကခဏမွေကြီးတွေရံသူကြီးတွေရောက်လာပြန်မယ်လို့သူတို့နယ်ပယ်ကသုံးနေတော့သူတို့လည်းမလိုက်နိုင်ဘူးတဲ့ဒီရင်မဲ့နေနေရဒီကနေပြီးဒီကောင်ဟာ

ကူးတာပါပဲကူးတာပဲဒါတော့ခုယောဂီပုဂ္ဂိုလ်တွေဟာတရားအထုတ်လို့ရှူတိုင်းမှတ်တိုင်းကြောင်ညာဆိုင်မှုတွေရှိနေတယ်ဆိုရင်ငါကူးနေတာပဲအောင်မရမှာမဟုတ်ဘူး။ကြောင်ညာဆိုင်မှုလေးရော့သွားပြီဆိုလို့ရှိရင်ကူးတာတိတ်နေရမကြောက်ဘူး။ဘုံမတော်နေလိမ့်မယ်သူက။အဲဘုံမတော်ရင်လည်းနေလိမ့်မယ်။အဲဒီတော့ဒါလေးကြောင်ညာဆိုင်ပြီးတော့အမြဲမှတ်နေရအောင်။ အဲဒီလိုကူးပြီးတော့သွားတော့ရေပြင်းကြိုက်ကြီးမြစ်သုံးမဟုတ်ပင်လယ်ကွေ့ပေါ့လေပင်လယ်ကွေ့ရေလက်ကြားအဲဒါကဘယ်လောက်ကျယ်သလဲဆိုလို့ရှိရင်တယူဇနာတဲ့ကြီးကတယူဇနာယူဇနာနဲ့ပြောတာယူဇနာဆိုတော့ယူဇနာမှာ၄ပုံ၃ပုံလဲ၄ကဟုတ်ဆိုရှိတယ်ကဟုတ်က၄ခုရှိတယ်၄ပုံ၄ပိုင်းပိုင်းထားရှိတယ်ကဟုတ် အဲဒီတော့ဒီယူဇနာကအခုအိန္ဒိယထဲမှာအဲဒီဒီယူဇနာခီးတွေကိုကြီးကပြောထားတဲ့ဒီယူဇနာခီးတွေကိုဒါထိုးကြည့်တော့ကို7မိုင်လောက်ရှိတယ်လို့ဆိုပါတယ်အဲ9မိုင်7မိုင်လောက်ဘုရုံးကလည်းသေချာတိကျတိုင်းထားတာမဟုတ်ဘူးဘုရုံးကတော်ရုံပဲဘုရုံးကတော့ခမန်းကြီးနဲ့ပဲအရာသုံးစကားလို့ပြင်တယ်အဲအဲ့ဒါတွေကိုအခုသေချာတိုင်းလိုက်တဲ့ခါကလည်း9မိုင်7မိုင်ဟွန်း 7မိုင်လောက်ရ9မိုင်လောက်လည်းရတာရှိတာပဲတချို့နေရာပြီးတော့လမ်းကလည်းအချောက်နေအောက်တွေလည်းကွာပါလိမ့်ဦးမယ်ရှိရသွားတာကဖြောက်ပြီးတော့ခုဟာကောက်ကျင်လည်းကောက်နေမယ်အဲရှိရဟာတွေကောက်ပြီးတော့ရှိရများသောရင်ရှိရကောက်နေမယ်ရှိရလမ်းကလဲတော့ဘာလို့သွားတယ်လားဘုံတော်တို့ဆွတ်လိုက်ပြီးတော့သွားတာလားနေအကောက်ကောက်တွေနေမှာပါပဲသုံးဖို့ကြားပါလိမ့်မယ်ခုဟာကတော့သေးသေးချာကျိုးနေမှလည်းဆွဲပြီးသုံးဖို့ပေါက်တော့တာလားနေရ အဲဒါပြောလို့ဆိုလို့ကောင်းရှင်းမိုင်မြထားပါတော့ရှင်းမိုင်သာဝေကျမ်းဂန်ထဲမှာပါတဲ့ယူဇနာကတော့73မိုင်လောက်နီးနီးရှိပါတယ်သူကများပါတယ်သူကတော့လူရှင်းမိုင်လောက်ထားတဲ့တူတဲ့မိုင်လေးယူဇနာလေးတွေလည်းရှိပါတယ်အခုတော့ရှင်းမိုင်လောက်ပဲထားပါနှစ်မိုင်အဲနှစ်မိုင်ဆိုရင်တကာဟုတ်လေးမိုင်ဆိုရင်နှစ်ကာဟုတ် အဲ6မိုင်ဆိုရင်3កောက်7မိုင်ဆိုတော့ဟိုဘက်ဒီယူဇနာတိဟိုဘက်ကရောက်အောင်ပေါ့ဒါကြောင့်ဒီကမွေရင်ယောက်ျားမွေကြီးလေးကောင်လည်းကြောက်လို့ရံသူကြီးငါးကောင်လည်းကြောက်လို့မိတ်ဆွေရံသူလည်းကြောက်လို့ဓမြကြီးတွေလည်းကြောက်လို့ဒါကြတဲ့ကြောက်အားလာနဲ့အတင်းကူးရတယ်တဲ့အတင်းကူးရတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဟာလည်းဒါပဲအဲဒီဟာတွေကြောက်လို့ပဲ မွေကြီးလေးကောင်နဲ့တူတဲ့ပထဝီအာဘောဒေဇောဝါယောဆိုတဲ့ဓာကြီးလေးပါဓာကြီးလေးပါအကြောင်းပြုပြီးမျိုးမျိုးဒုက္ခတွေရောက်ရတယ်။ခန္ဓာ၅ပါးဒီဟူသောကြောင့်ကြီး၅ရောက်အကြောင်းပြုပြီးဘဝအသေးတွေဖြစ်ဖြစ်ရဘဝမှာဥရနာရသေရဒုက္ခတွေရောက်ရတယ်။မိတ်ဆွေရံသူနဲ့တူတဲ့နန္ဒီသာကတဲ့ဘဝတန်တရားသာယာနေတဲ့ကိုယ်ဘဝလေးနဲ့ကိုယ်သာယာကိုတွေ့တွေ့ကြုံခံစားရတဲ့အာယုံလေးတွေနဲ့သာယာအဲရှိကတွေ့ဝူးကြုံမှုသာတွေ

ဒိဋ္ဌာန်လေးတွေများစောင့်ပြီးတော့ကြည့်နေမယ်ဆိုတကောင်တကောင်စားနေကြတာပဲလို့အဲသူတို့တော့တကောင်တကောင်စားစရာပဲဖြစ်နေနိုင်တဲ့ပုဂ္ဂိုလ်ကဟိုသူတို့စားနေကြကောင်လေးတွေကသူတို့စားစရာဟင်းသီးပဲလို့ဖြစ်နေသူတို့စားနေကြအဲသူတို့လည်းပဲနိုင်တဲ့ပုဂ္ဂိုလ်ကလာပြီးတော့စားသူတို့လည်းခံရတာပဲတစ်စင်းစင်းပဲတခါလဲတကောင်တကောင်နိုင်ရနိုင်ရနေစားနေကြတာဟုတ် အဲဒီလိုဘဝတွေလည်းပဲဘယ်လောက်ဖြစ်ခဲ့မှမသိဘူး။ဒါသူကကိုယ်နိုင်လို့စားသွားတဲ့အခါကိုယ်ကလည်းစားတဲ့အခါရှိမှာပါ။ကိုယ်ကလည်းစားကိုယ်လည်းသူများကစား။อืมဒီလိုသိခဲ့တဲ့ဘဝတွေလည်းများလာပြီလို့စဉ်းစားကြည့်ရမှာ။အဲဒါကြီးကအခုမွေကြီးလေးကောင်းလို့ရံသူကြီး9ယောက်တို့အဲဒါတွေကြောင့်ဒုက္ခတွေရောက်ရတယ်။ဒီဒုက္ခတွေကလွန်မြောက်အောင်ယခုဘဝတွင်လည်းပဲ

ဒီစင်းရဲတွေငြိမ်းပါစေဒီစင်းရဲတွေကလွန်မြောက်ပါစေလို့အာရုံပြုပြီးတော့ကျိုးစောအားထုတ်ရတာကိုဒီမှာတရားထုတ်ရအဲဒီတော့အဲဒီမှာလုံလောက်ဝိရကူးနေတာပဲတဲ့ကူးနေတော့နမိုင်လောက်ရောက်သွားတယ်ဆိုရင်တစ်ခါရောက်သွားတယ်အဲပထမဆုံးဘယ်ကနေပြီးတော့လဲဆိုတော့နာနဲ့ရုပ်ကိုပိုင်းခြားပြီးတော့သိပြီးခချင်းချင်းပြောရတယ် ရှုတိုင်းမှာတည်းရှုရတဲ့ရုပ်ကတစ်မျိုးရှုသိနေတဲ့နာမ်ကတစ်မျိုးဒါလေးနှစ်ခုပဲ။မှာတိုင်းမှာတိုင်းဟာဖောင်းတယ်မှရင်ဖောင်းတာလေးကတစ်ချက်မသိတာလေးကတစ်ချက်ဒါလေးနှစ်ခုရှိတာပဲ။ကိုယ်ရမှရင်ကိုယ်ရဲ့ရုပ်ကတစ်ချက်သိတဲ့စိတ်ကတစ်ချက်ဒါပဲ။မှာတိုင်းမှာတိုင်းဟာများသောဖြင့်အစမှရုပ်မှနေရ။ရုပ်ကိုယ်ကြီးကတစ်ချက်သိနေတဲ့စိတ်ကတစ်ချက်တစ်ချက်စီပဲ။ယုံနဲ့နာနှစ်ခုသာရှိတာပဲလို့နာယုတ်ပိုင်းခြားသိတယ်နာမယုတ်ပါပရိစ္ဆရာညာ။ ဒါလေးစကားတစ်ခုဖြစ်တာပေါ့လေ။နာယုတ်ပိုင်းခြားပြီးတော့အကြောင်းကျိုးဆက်စပ်နေတာလေးတွေသိသွားရင်စကားတစ်ခုတိုးလာ။အကြောင်းကျိုးလေးတွေမြင်ကြရှိလို့မြင်တယ်ကြားကြရှိလို့ကြားတယ်မျက်စိရှိလို့မြင်တယ်နားရှိလို့ကြားတယ်စသည်ဖြင့်ပေါ့။အာယုံလေးတွေရှိနေလို့အသိစိတ်ကလေးတွေပေါ်ရတယ်။မှတ်ကြသည်စရာအာယုံလေးတွေရှိမှတ်သိမှုလေးတွေဖြစ်ရ။စေကုသနာကြာစီမှုတွေဖြစ်လို့စေကုသနာကြာစီမှုတော့လိုက်ပြီးတော့ကိုယ်မူရာတွေလည်းဖြစ်ရကိုယ်ကျင်လို့ကိုယ်ရဆန်းကျင်လို့ဆန်းရနေကြတွေဟာ

အဲသိရတဲ့ဘဝတွေကအကျိုးသင်္မေတရာသာယာယာမှာလည်းပဲကောင်းတယ်လို့ထင်တဲ့အဝိဇ္ဇာကပါလေဝိဇ္ဇာရှိလို့သင်္မေတရာလည်းသင်္မေတရာလို့အဲကောင်းစားကောင်းစားကြောင်းအားထုတ်ပြီးတော့ဘဝတွေဖြစ်နေတယ်ဆင်းရဲတွေဖြစ်နေရတယ်အကြောင်းကျိုးတွေဆက်ဆက်ပြီးတော့ဖြစ်နေအဲဒါတွေကိုပြီးတာကအကြောင်းကျိုးပြီးတဲ့အဆင်းတဲ့ဒါပြီးပြီးတော့သူတိုင်းမှာတဲ့သူခိုက်တာနဲ့သူဖြစ်ပြနေတာလေးတွေတွေ့ရတော့မမြဲဘူးမမြဲတဲ့တရားဖြစ်ပြီးကြောက်သွားတာပဲဆိုတာမှရင်မှရင်တွေ့ရတယ် ။ပေါင်းတာကပေါင်းလုံးနဲ့ကြီးတဲ့မရှိဘူး။ပင်တာကလည်းပင်လုံးနဲ့ကြီးတဲ့ပြီးတော့မရှိဘူး။ဒါကအစမှပြီးတော့ကွေးတာလည်းကွေးတော့လှုပ်ရှားတော့ပြီးတော့မရှိဘူး။အဲကြွတယ်လမ်းနဲ့ချတယ်ဆိုတော့သူ့စင်တာလေးနဲ့သူ့သူ့စင်နဲ့သူ့သူခိုက်တာနဲ့သူဖြစ်ပြီးပြောက်လာတာလေးတွေတွေ့ရ။နောက်သမာဓိညာကျင့်လာတဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းကသူ့ခိုက်တာလေးတွေနဲ့သူပဲဖောင်းတာမှလည်းပဲအစင်းစင်ပင်တာမှလည်းအစင်းစင်ဝေဒနာလေးတွေမှလည်းနာလာကျင်တာလေးတွေသူအစင်းစင်ပဲနာလဲကြောလဲနာလဲကြောလဲကျင်လဲကြောလဲကျင်လဲအဲဒီလို

နိစ္စရူပနာတာအဲ့ပြီးတဲ့ညာလေးတွေရောက်လာတယ်သင်တိုးလာတာပဲဟိုကဝင်းရရင်လည်းတော်တော်ဝေးလာပြီကားနဲ့နည်းနည်းနည်းနည်းဝေးလာနောက်ဥရိယဗျာညာနဲ့အဖြစ်ပြကလေးတွေသင်ညာပိုင်းကြားပြီးနောက်ဘင်္ဂညာတို့ဗယညာတို့အာရိနဝညာနိဗ္ဗိနညာမုသိတုညာညာတရားနာမည်ပဲကြောက်ပြောသွားတော့မယ်အဲဒီသင်္ခါရသင်္ခါရုပ္ပခါရောက်ပြီတဲ့သင်္ခါရုပ္ပခါသင်္ခါရတွေအကြောင်းကြောင့်ဆက်ရပဲနဲ့ရှုမှတ်ပြီးတော့သိနေတာလက်တွေရှုနေနေတဲ့သဘောအမှန်ကောင်းပါလေဒါကတော့ ကြောင်ကြောင်ဆက်ရပဲနဲ့အမှားသိလေးတွေတော့သူသွားတယ်အဲဒီသင်္ဃာရုဒ္ဓကညာအားကောင်းတဲ့အခါရှင်မှရင်နဲ့အထူးသင်ညာနဲ့အပညာနဲ့ပြည့်ပြီးတော့အဖြစ်ပြက်ကလေးတွေခြုံငင်းတဲ့နိဗ္ဗာန်ကိုတွေ့တော့တာအဲဒါကျေဥစွာနိဗ္ဗာန်ကိုမြင်တာတဲ့ဖြစ်ပြက်ကလေးတွေမှရင်မှရင်ပြီးရင်ပြီးရင်နဲ့ဖြစ်ပြီးကြောက်သွားတာပြီးရင်ပြီးရင်နဲ့ ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်ကိုမြင်သွားအဲဒါဟာနိဗ္ဗာန်ကိုပထမဆုံးမြင်လို့သူကဓတနာခေါ်တယ်ဓတနာနဲ့ဓတနာသောတာပတိမေနိဗ္ဗာန်ကိုရှင်းဥစွာမြင်သည်နိဗ္ဗာန်ဆိုတာတစ်ခါမှမြင်သေးဘူးမှမြင်တာပဲသာဝေကျမ်းကဘုရားရှိတဲ့ပုဂ္ဂိုလ်တွေဆိုနိဗ္ဗာန်အကြောင်းတွေဆိုပြောဟောနေကြတာပဲအဆုံးဖြတ်တွေပါလေပေးလို့နိဗ္ဗာန်ကြီးအတရားနဲ့တရားနဲ့လည်းတရားမတူဘူးဘာလို့တော့ဆိုတော့ ကိုမမြင်ဘူးတဲ့ဥစ္စာတွေသုံးပြနေတာကိုပဲသူလိမ့်မှာလို့ဥစ္စာမတွေ့ဘူးတဲ့တွေသုံးပြတော့ဒီလိုလွယ်ကုန်ပါအဲနိဗ္ဗာန်ဖြစ်ဆိုတာယုံနာသင်္ခါရငြိမ်းတာပဲဆင်းရဲခါသိငြိမ်းတာတန်တိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဒီတန်တိလက္ခဏာငြိမ်းခြင်းလက္ခဏာရှိငြိမ်းတာပဲဖြစ်ပြတဲ့ယုံနာနေဖြစ်ပြနေတဲ့တရားတွေကဆင်းရဲခြင်း အခုလောကလူတွေကတော့ဖြစ်ပြနေတာလေဆင်းရဲလို့မထင်ဘူးဖြစ်ပြတယ်လည်းမထင်ပါဘူးမြင်နေတာလည်းတယောက်တည်းကြားနေတာလည်းတယောက်တည်းငါမြင်ငါကသူများကိုမြင်တယ်သူများငါမြင်တယ်ဒီဟာတွေတယောက်တယောက်တွေပုဂ္ဂိုလ်သားတော်တွေနေရာနဲ့ဒီလိုအလုံးလိုက်ခဲလိုက်ကြည့်နေတာဖြစ်တယ်ဖြစ်တယ်လို့လည်းမထင်ပါဘူးအမှန်ကတော့ဒီဟာဖြစ်တိုင်းမြင်တိုင်းကြားတိုင်းနေဟာဖြစ်ပြီးပြည့်နေတာတွေကြီးတယ်ပဲဖြစ်ပြီးတော့တော့ဆင်းရဲတရားတွေကြီးတယ်ပဲအဲဒီဆင်းရဲတရားတွေကို ဒီဆင်းရဲတရားတွေငြိမ်းသွားတာဟာနိဗ္ဗာန်ပဲဖြစ်ဖြစ်တဲ့တရားတွေဖြစ်ဖြစ်တဲ့တရားတွေရှင်ရင်မှရင်နဲ့ရှင်မှရတဲ့အာယုန်တရားရှင်မှသိနေတဲ့စိတ်တွေရောသင်္ခါရတရားတွေချုပ်ငင်းသောတာဏိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်သာဏိလက္ခဏာငြိမ်းခြင်းလက္ခဏာကြည့်အဲဒီနည်းနည်းနဲ့နိဗ္ဗာန်ရှိဥစွာမြင်တယ် ဒီဥစ္စာမြင်ပြီးတော့ဆင်းရဲတဲ့သူလာခဲ့ရလမ်းကလေးကိုကြီးကလာခဲ့တဲ့လမ်းကလေးကိုဘေးရရှိလို့ပြေးလာတော့မလို့တော်တော်လေးလွတ်လောက်တဲ့နေရာဥစ္စာပြန်လှည့်ကြည့်တယ်လို့အဲဒါလာခဲ့တဲ့လမ်းကလေးကြီးကရှုမှလာခဲ့ဘုံတွေရှုမှနေရာယုံနာသင်္ခါရငြိမ့်သွားဘုံတွေအပြားတွေကိုမြင်ရတွေ့ရတယ်မဲ့ကိုဆင်းရဲတဲ့အဲဒီ ငြိမ့်ပြီးတော့ရောက်နေတဲ့ကိုယ်အကျိုးတရားဆင်ញင်နေတယ်ပြီးတော့ယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်ဆိုငြိမ့်တဲ့သဘောလေးနဲ့ဆင်ញင်နေဒီခါကငြိမ့်နေတာလေးဆင်ញင်နေမေဃပလင်္စာနိဗ္ဗာန်ံပစ္စောဂတိမဏိတော့မဲနဲ့ကိုယ်နိဗ္ဗာန်ဆင်ញင်သည်ဘယ်ဒီတော့ကိလေသာလည်းဆင်ញင်တယ်မပယ်ရတဲ့ကိလေသာလည်းဆင်ញင်တာကတော့ဘုဒ္ဓရာကြီးမှဆင်ញင်နိုင်မှာဘုဒ္ဓရာမဆင်ញင်တော့ကိလေသာဆိုတဲ့

နိဗ္ဗာန်ကိုမြင်တဲ့သောတာပတိမဲ့ဖြစ်ပေါ်လာလို့ရှိရင်ဖြစ်ပေါ်နေတဲ့တရားနဲ့ပဲနိဗ္ဗာန်ကိုဘွားကနေမြင်လိုက်တဲ့တရားနဲ့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုမြင်လိုက်တဲ့တရားနဲ့တရားသူဓမ္မသီတာဘုန်းဤတယောသုံးပါးကုန်သောဓမ္မတရားတော်ကိုသီတာပဲဆွမ်းအကုန်ပြီးဤဟွန်းဒီဖြစ်ကုန်၏သုံးပါးသောတရားတွေပဲပြီးဖြစ်သွားတယ်ယုံနာသင်္ခါရငြိမ်းတဲ့သဘောတွေးလိုက်တာနဲ့အဲ့ဒီ ဘာအောင်စဉ်သုံးပါပဲပြီးသားဖြစ်သွားတယ်ကျင်းသွားတယ်ဘာအောင်စဉ်သုံးပါကျင်းသွားပြီဘာတွေအောင်ဆိုလို့ချင်းသက္ကာဒိဋ္ဌိဝိသိကေစီတင်္စရာသီလဗရာမဘိဓာတိကေစီသက္ကာဒိဋ္ဌိသာသက္ကာဒိဋ္ဌိဒီ၎င်းဝိသိကေသာအစယုံမှားခြင်းဒီ၎င်းသီလဗရာဝါပိ အလေးအကျင့်မြတ်ဖြင့်ဗာမယဝဆင်းရဲမှလွန်မြောက်သည်ဟုယူဆသောအယူကို၎င်းဣတိတို့တရားသုံးပါးကုန်သောဓမ္မတရားတော်အစည်းတပဲသွားကုန်၏ဟောဒီဖြစ်ကုန်၏သက္ကာဒိဋ္ဌိဝိသိကိစ္စသီလပရပရမာသဆိုတဲ့ဘာရောစဉ်သုံးပါးပဲပြီးသားဖြစ်သွားပါတယ်ဘာသံစဉ်သုံးပါးကျင်းသွားပြီသက္ကာဒိဋ္ဌိဆိုတာဘာလို့ဆိုတော့ယုံနာစုငါကဟုထင်နေတဲ့ဥစ္စာကသက္ကာဒိဋ္ဌိပဲ မြင်ကိုင်းမှာယုံတော်မြတာရှိသည်မြင်ကိုင်းမှာမျက်စိကယုံမြင်ရတဲ့အသင်းကယုံမြင်သိတာကနာယုံနဲ့နာပဲရှိဒီပြင်ဘာမှမရှိဘူးမြင်ကိုင်းမှာမြင်ကိုင်းမှာမျက်စိကသင်ရှားတယ်မြင်ရတာလည်းသင်ရှားတယ်မြင်သိတာလည်းသင်ရှားတယ်မျက်စိကသာအကျမ်းကပြောလို့ရှိရင်သက္ကုပ္ပဒါရခေါ်တယ်စိတ်မြာတရား မြင်ရတာကလည်းအသိဉာဏ်လေးမြင်ရတဲ့သဘောလေးပဲအခုပဂိလူတွေထင်တာကတော့မြင်လိုက်တယ်ဆိုရင်အကောင်တည်းကြီးလိုက်မြင်တယ်အောင်းမိတာကိုသူစားယောက်ျားမြင်တယ်မိန်းမမြင်တယ်လူမြင်တယ်ဗာမြင်တယ်စသည်ဖြင့်အကောင်တည်းကြီးလိုက်မြင်တယ်အောင်အကောင်တည်းကြီးမဟုတ်ဘူးသူစားအဲမြင်နိုင်တဲ့အသိဉာဏ်လေးရှိတယ်အသိဉာဏ်လေးလူတကိုယ်လုံးမြင်တယ်အောင်မေတကိုယ်လုံးဘယ်ဟုတ်လို့မှတော့ပေါ်ရနေမဲ့သူကအဲလူက အင်ကြီးတွေလုံးလုံးကျင်ဝတ်ထားလို့ရှိရင်လူအသားတော်တဲမြင်ရတာမဟုတ်ဘူးပြင်မဲ့ကအဝတ်လောက်မြင်ရတာလို့စောက်ကြုံထားလို့ရှိရင်အဲဒါစောင်းမောကမြင်ရတာပါပဲလူမြင်ရတာမဟုတ်ပါဘူးသူကပေါ်တယ်မြင်ရအဲဒီပေါ်ရမှာရှိတဲ့အဆင်းလေးတွေမြင်သွားတာဆင်းနေမြင်ကောင်းတဲ့တရားလေးတွေမြင်သွားတယ်ပြီးတော့မြင်သိတဲ့သဘောတဲ့မြင်သိတာလေးလည်းမြင်သိတာလေးအစ်စ်ပဲတဲ့ဒါလေးရှိမြင်ခိုင်းမှာမျက်စိကယုတ် မြင်ရတဲ့အစင်းကယုတ်မြင်သိတာကနာယုံနဲ့နာမျှတာရှိပြီပဂရိလူတွေကဘယ်နဲ့တည်းလို့ဆိုမြင်တာဟာငါပဲဘယ်လိုသင်တာကိုမြင်ရတာငါကိုယ်ကိုယ်ကိုဆိုလို့ရှိရင်ငါကိုယ်ကမြင်တယ်ဘယ်လိုအောင်မေးတယ်သူများမြင်တာလည်းရှိတယ်အဲလူမြင်တယ်ယောက်ျားမြင်တယ်မိန်းမမြင်တယ်စသည်ဖြင့်အဲဒီလိုပဲသင်တဲ့ပုဂ္ဂိုလ်သတ္တဝါအကောင်းထဲအနေနဲ့ပဲသင်နေတယ်အဲဒီလိုတကယ်ဆွဲလန်းလို့ရှိရင်အသက်ကတည်းကခေါ်တယ် တကယ်မဆွဲလာမင်းနဲ့ဗာမင်ညဆိုရင်တော့သူကဒိဋ္ဌိလို့မဆွဲပါဘူးတကယ်ကိုအသက်ရှင်နေတဲ့အကောင်ပဲတကယ်ဟုတ်တယ်လို့စိတ်ထဲမှာစွဲမှတာလို့ရှိရင်တော့တက္ကာရတိခေါ်တယ်အဲဒီတက္ကာရတိကင်းတယ်တဲ့ဘုရားယုံနာစုမြင်ကိုင်းနဲ့ယုံနဲ့နာစုရှိတယ်မျက်စိယုံအစင်းယုံမြင်သိတာကနာယုံနဲ့နာစုပဲ ထို့သူကြားခိုက်မှလည်းပဲနာယုတ်အတန်ယုတ်ရသည်တာကအနာယုံနေနာအနာနာခိုက်မှလည်းထို့သူပဲအရသာသာသိခိုက်လည်းထို့သူအဲတွေးတိခိုက်မှလည်းပဲကိုယုံနဲ့ထိသိရတာကယုတ်ထိသိတာကနာသေကုသနာကြံစီခိုက်မှလည်းပဲသေကုသနာကြံစီမှုတွေကနာပဲသေကုသနာကြံစီမှုဤတရားဖြစ်တဲ့ကိုကယုတ်ပေါ်လေတရားကယုတ်ကြံသိတာကနာ အာယုန်တွေကတော့မပေးကြဘူးအာယုန်ကတော့ရုပ်လည်းရှိတယ်နာမ်လည်းရှိတယ်ပညာတရားတွေလည်းရှိတယ်သူကစုံလို့ပဲအဲဒီတော့အခုမြင်နိုင်ကြတဲ့ထင်ရှားပေါ်နေတာတွေကယုံနဲ့နာပဲရှိတယ်ဒါတွေကိုသဂတိလူတွေကအသက်ရှင်နေတဲ့အကောင်တွေထင်နေတာငါပဲသူပဲအသက်ရှင်နေတဲ့အကောင်ပဲလို့ထင်နေတာပေါ့အဲဒီအသက်ရှင်နေတဲ့အကောင်ရှိတယ်ဆိုတာလေး အစွဲရန်လေးကြောက်သွားတယ်တဲ့ဒါကြောက်လားမကြောက်လားလဲစဉ်းစားဝယ်ဘုညာညာစဉ်ဟောတော့ဒါလေးထည့်ဟောညာစဉ်ဟောတော့တရားပြည့်စုံတဲ့သင်ဒါအောက်ဖြစ်ဆုံးဘောဓပါတိမညာရောက်ရင်ဒါအကင်းရမှာဒီဒီစွဲလားကြောက်ရဒီစွဲလားမကြောက်သေးပါဘူးဆိုရင်မကြောက်သေးလို့ရှင်သူသာမဟုတ်သေးဘူးလို့ပဲမှတ်ရမယ်အခုဒီဆွဲလမ်းပြောက်ရမယ် ဝိပဿနာရှုစဉ်ကတည်းကကြောက်တယ်လို့တော့ဖြစ်နေပါပြီ။မှတ်တိုင်းမှတ်တိုင်းဒီကြည့်ရင်လည်းခါတိုင်းမြင်တိုင်းကြားတိုင်းနေဒီကြည့်နဲ့ပေါ်ပြောက်လာရတဲ့တွေ့ရမှတ်သိတဲ့စိတ်ကလည်းပြင်းပြင်းပြောက်လာရတဲ့တွေ့ရတော့ဩမြင်တွေ့ကြားသိနေရတဲ့ဟာတွေကလည်းပေါ်ပြီးပြောက်နေမမြဲတဲ့တရားတွေကြီးတယ်ပဲသဘောတရားကြီးတယ်ပဲ။ဒီမြင်လိုက်ကြားလိုက်နဲ့သိနေတာကလည်းပဲ ပြစ်ပြီးပြောင်းမမြဲတဲ့သဘောတရားကြီးတွေပဲဒီတဲ့ပုဂ္ဂိုလ်သတ္တဝါအကောင်းတယ်လို့မရှိဘူးသက်ရှင်တဲ့ကောင်မရှိဘူးဆိုတာဝိပဿနာရှုစဉ်ကတည်းကကင်းနေသလောက်ဖြစ်နေပါတယ်ဝိပဿနာအတန်ရှင်းလေးလေးဒါကင်းနေလေပါပဲဒါပေမဲ့လို့သူကလုံးဝပြောက်သလားဆိုတော့လုံးဝတော့မပြောက်ဘူးတဲ့နောက်ပြန်တရားမလုပ်ဘဲနဲ့ရနေနားနေလို့ရှိရင်ပြန်ပြီးတော့ဒီအစွဲလာနေပြန်ပေါ်လာနိုင်တယ် အခုနိဗ္ဗာန်ကိုမြင်ပြီးရင်တော့ပြန်ကိုမပေါ်နိုင်တော့ဘူးလေဒီဥစ္စာတော့ဒါကအစသငြိမ့်သွားလက်စသတခါလည်းငြိမ့်သွားဒါကြောင့်မို့ယုံနာစုငါကောင်ဟုထင်မှုမရှိပါလို့ညာနေဟောတဲ့ခါကျတော့ထဲဟောရအခုလည်းပဲရောက်တော့နားလည်းဟောရအောင်ပါအဲဆွေရမယ်ယုံနာစုငါကောင်ဟုထင်မှုမရှိပါတဲ့ဆိုယုံနာစုငါကောင်ဟုထင်မှုမရှိပါ

ပဂရိကငါပဲအသက်ရှင်နေတဲ့ကောင်လေးပဲလို့ထင်ခဲ့တယ်အခုတရားထုတ်ပြီးလို့ရှိရင်တကယ်နိဗ္ဗာန်တကယ်မြင်ရင်အဲ့ဒီလိုထင်ဆွဲလာမရှိဘူးတဲ့ဒီကဒီမှာတရားထုတ်ပြီးတရားကြီးတယောက်ပြောဘူးပါသူသူကဒီတော့ကတော့တရားထုတ်ခင်ကတော့သူကအသက်ရှင်နေတဲ့ကောင်လေးတကယ်ရှိနေတယ်လို့သိတဲ့အထင်နေတာပဲစဉ်းစားလိုက်ရင်ကောင်းရင်းနေပဲတဲ့ သူတရားထုတ်ပြီးတဲ့ခါကျတော့ဒီကောင်းလေးမရှိဘူးကြားတယ်လို့ပြောတယ်။သူ့သာနေရာကြတော့အဲဒီလိုပဲပြရမှာစဉ်းစားလိုက်ရင်လက်ကျင်နေတဲ့အကောင်ရလည်းမရှိဘူးဖြစ်ပြနေတဲ့တရားတွေပဲဆိုတော့ပြန်ပြီးတော့ရှင်းနေရ။ဒါကြောင့်ယုံနာစုငါးပါးဟုခြင်းမှုမရှိပါတဲ့တက္ကရာတိကင်းတယ်ဝိသိကိစ္စကယုံမှားမှုတဲ့ယုံမှားတယ်ဆိုတာကလည်းပဲဘုံမဟုတ်ပါမလားလို့ယုံမှားတာတွေကိုဒါကလောကကြီးရတဲ့ယုံမှားတာတွေလည်းရှိတယ်။

ဒီကြကိုရောက်တာဟုတ်ကဲ့လားမဟုတ်ကဲ့လားယုံမှတယ်ရှိတယ်အဲဒါလည်းပဲဝိသုကိစ္စလည်းမဆိုရဘူးလားလောကကြီးရတယ်ပစ္စည်းတစ်ခုဟာဒီဒီတံမိုးနဲ့ဒီပစ္စည်းဟာထိုက်တံမလားမထိုက်တံဘူးလားဆိုယုံမှရှိတာဒီလိုလည်းဖြစ်နိုင်တယ်ဒါလည်းပဲလောကကြီးရတယ်ဒီတော့ယုံမှလို့မဆိုရဘူးอืมစင်စစ်ကတော့ယုံမှားဆိုတာတရားကြီးရတဲ့စပြီးယုံမှားတာဘုရားနဲ့စပြီးယုံမှားတယ် တရားစေဘုရားမဟုတ်လေသလားမဟုတ်လေသလားတရားစေတရားမဟုတ်လေသလားမဟုတ်လေသလားသံဃာစေသံဃာမဟုတ်လေသလားမဟုတ်လေသလားဒီလိုယူမှားတာကိုလုံးစွာတရားတွေပြီးတော်မူတယ်ရဟန်းစာရည်တော်ကိုယ်ပါတော်ဘုံတော်နဲ့ပြည့်စုံတော်မူမြတ်စွာဘုရားဆိုတာရှိတယ်သူမြတ်စွာဘုရားတရားတွေဟောခဲ့တယ်ဝိညာဉ်သာချင်းပြင်းခြင်းနဲ့တရားတွေဟောခဲ့တယ်ဒီလိုဘုရားတကယ်ဟုတ်မဟုတ်ပါလေလားလို့ယူမှားလို့ရှိရင်ဒါဝိသိကိစ္စပဲ တရားအားတရားအားမထုတ်ပါသေးလို့တရားမပြည့်စုံသေးရင်ဒီယုံမှားကဖြစ်နိုင်တယ်။ဒီလိုနဲ့ဘေးကပုဂ္ဂိုလ်ကစပြီးတော့ပေါ်ပြီးလို့ကျင်တဖြည်းဖြည်းနဲ့ယုံမှားဆိုတာဖြစ်လာတတ်တယ်လို့ဆိုတာဟဲ့လားဘုရားဘာသာဝင်ငငယ်တဲ့မိဘတွေဆရာသမားတွေထံကကြားထားလို့ဘုရားပဲဆိုယုံကြည်တော့နေတာပဲဒါပဲမလို့စဉ်းစားညာရှိလာတဲ့အခါကျစဉ်းစားရင်ဟုတ်မဟုတ်ပါမလားဆိုယုံမှားဆိုတာဖြစ်တတ်တယ်။တရားနဲ့စပြီးယုံမှားခြင်းနဲ့တရားလည်းပဲ အဲမေတ္တရားဖို့တရားနိဗ္ဗာန်တရားတွေဆိုတာရှိတယ်ကိလေသာတွေကင်းခြင်းစေတဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားတွေဆိုတာရှိတယ်အဲ့ဒါကိုကမတွေ့သေးတော့ဟုတ်မဟုတ်ပါမလားလို့ယူမှားကြကြီးอืมလောဘဒေါသမောဟတွေကင်းစေနိုင်တယ်ကင်းစင်နေတဲ့တရားတွေဆိုရှိတယ်ဒီတရားရရင်လောဘဒေါသမောဟကင်းတယ်လို့ဆိုတော့ကိုယ်တဏ္ဍာမကင်းသေးတော့သူဟာဒီတရားဟုတ်မဟုတ်ပါမလားလို့စဉ်းစားကြရပါတော့

။ဒါတွေအကုန်လုံးမငင်းတော့လဲနည်းနည်းတော့သူကကြော့သွားစိတ်ဓာတ်တွေအရင်ကလိုမဟုတ်ဘူး။စိတ်ဓာတ်တွေအရင်ကလိုတင်းတင်းမာမာတွေစိုးစိုးကောင်းကောင်းနေမဟုတ်တော့နည်းနည်းကြော့သွားနူးညံ့သွား။အဲဒါတွေလည်းတွေ့ရတယ်။ဒါတော့တရားနဲ့စပြီးယုံမှမှုမရှိဘူး။ဘင်္ဂါနဲ့စပြီးယုံမှတဲ့ဘင်္ဂါဆိုတာသုပတိဘာနာစာရှိတော်ကုန်နဲ့ပြည့်စုံတယ်။အဲမဲ့မဲ့ရောက်နေတဲ့ပုဂ္ဂိုလ်ဖိုရောက်နေတဲ့ပုဂ္ဂိုလ် မဲ့ဖို့ရောက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်မဲ့လေးကိုဖို့လေးကိုရောက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်တချို့ကိလေသာအကုန်လုံးညင်းတဲ့ယ ahanan ဖြစ်တာရှိတယ်ချုပ်ကိလေသာဒုစရိတာညင်းတဲ့သောတာပန်ရှိတယ်သဒ္ဒါဂံရှိတယ်နာဂံရှိတယ်အဲ့ဒါကိုယ်တိုင်ကကိလေသာညင်းတဲ့ပုဂ္ဂိုလ်မဖြစ်သေးလို့ရှိရင်ဟုတ်မဟုတ်ပါမလားဆိုစဉ်းစားစရာပေါ့သူကစဉ်းစားစရာပဲဒါပေမဲ့လို့ကိုယ်တိုင်ကတရားအားထုတ်လို့ကိလေသာဒုစရိတာညင်းသွားပြီဆိုရင်တော့ယုံမှမရှိတော့ဘူးအာသိကုလိုက်လို့ယောဂ တစ်စိတစ်ပိုင်းကြောက်သွားလို့ရှိရင်ယုံမမရှိတာလို့ခေါ်တယ်။နောက်ဆက်ပြီးတော့ဒီစေးလိမ့်လို့ရှိရင်ဒီစေးသားလို့ရှိရင်ဒီစေးထိုးလို့ရှိရင်ဒီယောဂကြောက်တော့မှာပဲဆိုတာလမ်းစာလေးပေါ်လာတယ်လို့ပဲ။အဲဒါကြောင့်ဘုရားတရားဗန်ကလည်းစပြီးတော့ယုံမမရှိဘူးတဲ့။မိမိအကျင့်သိက္ခာတဲ့။မိမိအကျင့်သိက္ခာလည်းပဲ မကောင်းမှုသူစိတ်တွေကျင်ဆောင်ရတယ်ကုသိုလ်ကောင်းမှုတွေပြုရတယ်အထူးအားဖြင့်တော့သီလကျင့်တွေပေါ့လေသီလကျင့်တွေဗာတိပါဒစိုက်သူစိတ်တွေမှာကျင်ဆောင်ပြီးသီလကျင့်ရတယ်အဲဒီကျင့်နေရကောင်းတယ်ပြီးတော့သမာဓိကျင့်နေကျင့်ရတယ်ပညာကျင့်နေကျင့်ရတယ်ဒီကျင့်နေကျင့်တဲ့ကျင့်သင်္ခါသိဉ္စနဲ့နေပါရောက်နိုင်တယ်ဆိုတော့ကိုကျင့်ကိုကျင့်တရားတွေသီလသမာဓိပညာကျင့်အဲဒီကျင့်နေနဲ့စပြီးတော့ဒီကျင့်နေကျင့်လို့တကယ်ရောက်မှာမဟုတ်မှာဟုတ်ပါမလား တကယ်ဖြစ်တဲ့တရားမှဟုတ်ပါမလားသီလအဆောက်အအုံနေတဲ့အတွက်ကျွေးရတယ်ဆိုတာဟုတ်ပါမလားသမာဓိသမထဘာဝနာအားထုတ်တဲ့သမာဓိဇာနေရတယ်ဆိုတာဟုတ်မှာဟုတ်ပါမလားသမာဓိဖြစ်တယ်ဆိုတာဟုတ်မှာဟုတ်ပါမလားယုံမှာအဲအရိယာမေအရေးကြီးတာကတော့ခုတော့မေဖို့တရားအရေးကြီးတယ်ဟောဇာငါးတော့ယဉ်ကြည့်အဲတရားထုတ်လို့ရှိရင်ညုံနာသင်္ခါရအဖြစ်အပျက်တွေကိုမှန်တိုင်းသိလို့နိစ္စဒုက္ခအနာတ္တတွေကိုယ်တိုင်သိလို့ နိဗ္ဗာန်ကိုတွေ့ရတယ်ဆိုဟုတ်မှာဥပမာလားယုံမှားတယ်ဆိုတာပြင်နိုင်တယ်ကိုယ်တိုင်ကတွေ့နေပဲယုံမှားဖြစ်တာမလို့ဖြစ်ပြတာတွေလည်းကိုယ်တိုင်တွေ့နေပြီဒီကျင့်ကောင်းတယ်ဒီလားသိနေရကြတာပဲရေကယုံနာလေးရှုနေလို့ရှိရင်ယုံနေတာနဲ့ကွဲတယ်ဆိုတာဟုတ်တယ်ကိုယ်ကိုယ်တိုင်ကွဲလာတယ်လို့သိလာတယ်ရေကယုံနာလေးရှိနေလို့ချင်းဖြစ်ပြီးပြတာတော့မမြဲတဲ့တရားပဲကိုယ်တိုင်တွေ့တယ်။ဆင်းရဲတွေပဲကိုယ်တိုင်တွေ့တယ်။ပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားတွေပဲကိုယ်တိုင်တွေ့နေ။ဘာယုံမှားကြရှိတော့တော့ ဝိပဿနာနဲ့စာရဘာမှယုံမှကြပြီတာကိုကျင်တရားတွေမှာယုံမှကင်းတယ်ဟုတ်နောက်ဆုံးယုံနာသင်္ခါရခြင်းနဲ့နိဗ္ဗာန်တွေ့ရတယ်ယုံနာသင်္ခါရခြင်းကကိုယ်တိုင်ကလည်းတွေ့တာကိုမတွေ့ရင်တော့လေယုံမှဖြစ်နိုင်မယ်လားကတော့တွေ့တွေ့တာတော့ယုံမှမဖြစ်ဘူးအမှန်တွေ့တော့နောက်ထာဂတာကလုံးသွင်းလို့ရှိရင်ဖြင့်အဲဒီယုံနာသင်္ခါရခြင်းနဲ့နိဗ္ဗာန်တရားထာဂတာကလည်းရောက်နေတော့ကိုယ်တိုင်တွေ့နေတာပဲဒီကျင့်ကျင့်လို့ရှိရင်ဒီကျိုးရတယ်ဆိုတာအဲဒါဗီလာသမารီပညာအကျင့်တွေနဲ့စပ်ပြီးတော့ ယုံမှားမှုကျင်းတယ်ဗုဒ္ဓေကင်္ခတိဓမ္မေကင်္ခတိသံဃေကင်္ခတိသိခာယကင်္ခတိအဲယုံမှားလေးခုဗုဒ္ဓေမြတ်စွာဘုရားနဲ့ကင်္ခတိယုံမှားဤအဲ့ဒါကျင်းရမယ်ဘုရားစိတ်ဟုတ်လေသလားမဟုတ်လေလားယုံမှားမကြဘူးဘုရားစိတ်ပဲဒီတရားတွေဟောခဲ့တဲ့မြတ်စွာဘုရားအလုံးစုံတရားတွေပြီးတယ်ဘုရားစိတ်ပဲကိလေသာကင်းတယ်ဘုရားစိတ်ပဲဘယ်လိုယုံကြည်ရမှာလဲ

သဘောကြတာပေါ့ယောဂဝေဒနာရှိတဲ့ပုဂ္ဂိုလ်ဆေးကုလို့ကြောက်သွားတော့ဒီစေးစားလို့အရင်ကကြားဘူးတဲ့ဘသူဘသူယောဂကြောက်တဲ့ဆိုတော့ဒီလိုပဲငါလိုကြောက်တဲ့ပုဂ္ဂိုလ်ပဲဆိုတာဟွန်းအဲဒီလိုရှင်းပြီးတော့ဒီကယုံမမဖြစ်ဘူးသိခာယကင်္ဂတိသိခာယမိမိကျင်သောသိခာ၌သိခာယမိမိကျင်သောသီလသမာဓိပညာသိခာ၌ကင်္ဂတိယုံမှား၏ဗတိပုဂ္ဂိုလ်ယုံမှားတယ်ကုဏကင်္ဂတိမယုံမှားတော့ဘူး

ဒါပေမဲ့လို့မထည့်နိုင်ဘူးသုံးခုပဲကျင်တရားတရားတန်ခါထည့်လို့မရတာလေသုံးခုတော်ပါပြီဒီသုံးခုကမှားရင်ဘုရားယုံမှားကင်းရင်နောက်ကတရားတန်ခါတည်းယုံမှားကင်းတာပါပဲဒါကြောင့်တရားတရားတန်ခါအာယုံမှားမရှိပါတဲ့ယုံမှားကင်းရမယ်ဆိုရမယ်ဘုရားတရားဘုရားတရားတန်ခါအာတန်ခါယုံမှားမရှိပါယုံမှားမရှိပါဘုရားတရားဘုရားတရားတန်ခါ မှားမရှိပါမှားမရှိပါဘုရားဘုရားသာသာဘုရားမရှိပါဘုရားဘုရားသာသာဘုရားမရှိပါဘုရားဘုရားသာသာဘုရားမရှိပါအဲဘုရားတရားသံဃာမိမိအကျင့်သိက္ခာတဲ့မွားမရှိ တရားသံဃာပေါ်ရခြင်းမှမရှိဘူးတခါတည်းပြကြကြုံတာဝိသပတာရဏသမဏကတော့မတုံမလို့သက်ဝင်ပြီးရေသရာတရားထိုင်မြဲသွားပြီတဲ့ဒီသာဒီသရာတရားမပြတ်တော့ဘူးကိုချင်းသိခါတွေလည်းဒီလိုကျင့်ရင်ဒီလိုဖြစ်တယ်ဆိုတာဒီကျင့်သိခါနဲ့စပြီးတော့ယုံမှားမရှိဘူးတဲ့ဒါမြဲသွားပြီရေးကြည့်ပါလေအဲကိုကျင့်တာလေကိုကျင့်လေးကိုမယုံလို့ယုံဘုံမဟုတ်ပါမလားကျင့်တယ်

ဒါလည်းမိစ္ဆာဒိဋ္ဌိတစ်မျိုးပါပဲအလေးချင်းမြနဲ့ဗာမယဝဆင်းကလွန်မြောက်တယ်လို့ယုံကြည်တာအလေးချင်းဆိုတာမျိုးမျိုးရှိတယ်တရားလက်တဲ့တုန်းကဆိုလို့ချင်းနွားလို့ချင်းတယ်ခွေးလို့ချင်းတယ်ဒီလိုချင်းတယ်လည်းရှိတာပဲနွားချင်းခွေးချင်းတွေပေါ့လေနွားလို့သွားနားလို့သွားနွားလို့နွားအနေထိုင်တယ်မူရတွေလို့တော့ခွေးလို့သွားခွေးလို့သွားခွေးလို့ခွေးချင်းတွေလို့အဲဒီလိုစသည်ချင်းပေါ်လေတခုခုသူတို့ဆရာဆင်ဆက်ကသူတို့ အဲဒီသင်ကြားပေးထားတာနဲ့ဒီလိုလုပ်ရင်ကောင်းတယ်လို့သံဃာဝဆရာလုံးမြောက်တယ်ယုံကြည်ပြီးတော့ယူဆတဲ့ယူဆမျိုးတွေသီလပရပရမာသာခေါ်တယ်လူရင်းတော့သံဃာဝဆရာကထွံ့မြောက်ရေးအကျင့်တွေပေါ့ဘယ်အကျင့်ဖြစ်ဖြစ်ပဲသူကနီးမမှန်လို့ချင်းအဲ့ဒါသီလပရပရမာသာခေါ်တယ်မြတ်စွာဘုရားဟောကြားတဲ့မဲခင်7ပါးနီးမဟုတ်ဘူးဆိုရင်အဲသီလပရပရမာသာနေကြည့်နေတာနဲ့ပဲ အဲသံဃာဝစီကလုံးရောက်တယ်တရားသူပေါ်ရောက်တယ်ပါပြောတယ်ဒီလိုအားလည်းရှိတယ်သီလဝရဗရမသာလာကြည့်နေတာနဲ့ဒီလိုဖြစ်တယ်ဘာလို့လို့ဘာဖြစ်တယ်ဒီလိုဟာတွေပေါ့လေအဲမဂ္ဂင်7ပါးတရားမပါဘဲနဲ့ဆိုရင်ဖြင့်အဲဒီလိုနီးနေပြရတယ်ဟာသီလဝရဗရမသာကြီးတယ်ပဲသူမဂ္ဂင်7ပါးတရားပါရတယ်ခုနပြောတဲ့မဂ္ဂင်7ပါးသမာဓိဋ္ဌိမှန်မြင်ရတာသမာသင်္ကပ္ပမှန်ကြံသိမိတာ သမာဝါယာမအမှန်နဲ့အားထုတ်မိတော့သမာတတိမှတ်ရသမာသမာဓိသူစိတ်တည်ရပြီးတော့သီလစိတ်ခါသီလသီလအင်္ဂါသီလမဲ့ကင်္ဂါ၃ပါးသမာဝဇ္ဇသမာကမ္မရသမာသီလ၃ပါးအလုံးပေါင်း၈ပါးအခုဒီမှာတရားထုတ်တယ်ဆိုတော့ခြူတိုင်းမှတိုင်းတရားသမာဝါယာမအားထုတ်မှုကပါတယ်တတိယပါလေလည်းပါတယ်သူစိတ်တည်ရတာလည်းပါတယ် အဲယုံနာတရားတွေကိုအမှန်တိုင်းသိတာလည်းပါတယ်အဖြစ်ပြအမှန်တိုင်းသိတာပါတယ်နိစ္စဒုက္ခအနတ္တတွေအမှန်တိုင်းသိတာပါတယ်ဒါသမာသမာဓိဋ္ဌိတွေပဲဒီသမာဓိဋ္ဌိဖြစ်အောင်လို့အကူအညီပေးတဲ့သမာသင်္ကပ္ပကတော့သမာဓိဋ္ဌိဖြစ်ရင်ပါတော့တာပါပဲသူကလည်းအဲဒီတော့မဲ့က၅ပါးဒီမဲ့က၅ပါးဖြစ်လို့ရှိရင်သမာဝါစာသမာကာရသမာဓိဝဆိုသီလကလည်းသူစင်ကြဲနေတာပေါင်းလိုက်ရင်မဲ့က7ပါးရှိတယ်အဲဒီမဲ့က7ပါးအကျင့်မှလွတ်ပြီးတော့ဒီမဲ့က7ပါးအကျင့်မကျင့်ရဘဲနဲ့ ဒီလိုတစ်ခုသောအလေးကျင့်များဖြင့်သံဃာဝဆင်းရဲကလွတ်မြောက်သွားတယ်ချမ်းသာသွားတယ်လို့ယူဆယုံကြည်လို့ရှိရင်အဲ့ဒီယူဆယုံကြည်ဟာသီလဗရာပါရမတာရိခေါ်တယ်သူလည်းဒိဋ္ဌိတစ်ခုပဲအလေးကျင့်ကိုမှားသွားရင်သုံးသပ်တာအဲ့တော့သစ္စာမမြင်မဲ့ခင်မပါလေ့ကျင့်တာဖြင့်လို့ဆောင်ဖို့ကခက်ချီချီပဲပေးထားသူသဘောပေါက်အောင်သစ္စာလေးပါးကိုမြင်ရတာလည်းမဟုတ်

မဲခင်တရားတွေလည်းဖြစ်နေတော့လောကီမေဃသစ္စာလည်းဒီမှာပြည့်စုံအဲဒါသစ္စာကိုမြင်နေတာအမှတ်တိုင်းမှာလည်းသစ္စာလေးပါးကိုမြင်နေအရိယာမေခဏကြတော့နိဗ္ဗာန်ကိုမြင်တဲ့သောတာပတိမေဖြစ်တော့အဲနိဗ္ဗာန်ညောရသစ္စာကိုတည်းရဲ့မြင်ရနိဗ္ဗာန်ညောရသစ္စာမြင်တဲ့သဘောကမဲခင်7ပါးသောတာပတိမေမေတရားပဲမေဃသစ္စာဖြစ်တယ်

အဲဒီလိုသစ္စာလေးပါးလည်းမြင်အောင်အားထုတ်ရတာမဟုတ်မဲခင်ခြေပါလည်းပေါ်များတာမဟုတ်ပဲနဲ့သုံးတစ်ခုသောလေးခြင်းများတဲ့ခွေလိုခြင်းသွားလိုခြင်းစသည်ပေါ့အဲကောင်းကင်ဘုရားဘုရားကိုးကွယ်နေုံနဲ့ဗန္ဓရာဝဆင်းရလွံ့မြောက်သည်အရှင်ကြီးနာကြီးကိုးကွယ်ယုံနဲ့ကောင်းသောချမ်းသာသည်ဗန္ဓရာကထွံ့မြောက်သည်ဒီလိုစသည်ဖြင့်ယုံကြည်တယ်ပေါ့အဲသူကကဲတင်တယ်ကောင်းကင်ကဘုရားကဲတင်တယ်အရှင်ကြီးကကဲတင်တယ်စသည်ဖြင့်အဲဒီလိုယုံကြည်တယ်ပေါ့လေဒါကသူဟာ ဘာမှလည်းမဲကြီးပါပါလာမှုသစ္စာလေးပါးလည်းပါလာမှုသူများကြီးတဲ့အာကိုနဲ့အဲဒီလိုသစ္စာသစ္စာမမြင်မဲခင်မပါလေးကျင်ကမျှနဲ့အလေးကျင်သုံးတစ်ခုမျှနဲ့ချမ်းသာတွေအမြဲသွားမယ်နောက်သံဃာဆင်းရဲတွေကလုံးမြောက်ပြီးတော့ချမ်းသာသွားမယ်လို့ယုံကြည်မှုဟာသီလဝရပရမာသဒါဒိဋ္ဌိတစ်မျိုးပဲအဲ့ဒီဒိဋ္ဌိကင်းရမယ်ဒါကြောင့် သစ္စာမမြင်မဲ့ခင်မပါလေးခြင်းငါဖြင့်ချမ်းသာမြဲမြည်မယုံကြည်ကုန်မည်သီလဗတာသစ္စာမမြင်မဲ့ခင်မပါလေးခြင်းငါဖြင့်သစ္စာမမြင်ပါပဲနဲ့မဲ့ခင်ပါတရားကိုလည်းမပွားရပါပဲနဲ့သစ္စာမမြင်မဲ့ခင်မပါလေးခြင်းသုံးတစ်ခုပြုမြတယ်မဲ့ခင်မပါလေးခြင်းငါဖြင့်ချမ်းသာမြဲမြည်လို့ယုံကြည်လို့ရှိရင်သီလဗတာခုမယုံကြည်တော့ဘူးတဲ့ဒီပုဂ္ဂိုလ်ကဘယ်သူကပြောပြောမယုံဘူးတဲ့အရေးကြီးတယ်ဆိုတာ a a aaaaa alụlọd al

အဲဟိုဆရာကဟိုနုံတို့ဒီဆရာဟိုနုံတို့ဟိုနီးရဟိုနုံတို့ဒီနီးရဟိုနုံတို့ ਨੇ အဲဒီလိုဝေးလေဝေးလေနဲ့တော့မဖြစ်တော့ဘူးတဲ့ဒါဒီနီးပဲဒီဥစ္စာမှန်တာပဲဒီတရားပဲဆိုကိုတရားလေးနဲ့ကိုတည်တတ်တော့ရေးကြည့်တယ်ကဲဆိုရမယ် သစ္စာမမြင်သစ္စာမမြင်မဂ္ဂင်မပါမဂ္ဂင်မပါလေ့ကျင်တာဖြင့်လေ့ကျင်တာဖြင့်သံသာမြဲမြည်သံသာမြဲမြည်မယုံကြည်မယုံကြည်ဘုံမြည်သီလဝတ္တာသံသာသစ္စာမမြင်သစ္စာမမြင်မဂ္ဂင်မပါမဂ္ဂင်မပါလေ့ကျင်တာဖြင့်လေ့ကျင်တာ သံသာမြဲမည်သံသာမြဲမည်မယုံကြည်မယုံကြည်ဂုံကြည်သီလဗတာဂုံကြည်သီလဗတာသစ္စာမမြင်သစ္စာမမြင်မဲ့ခင်မပါမဲ့ခင်မပါလေ့ကျင့်ကားခြင်းလေ့ကျင့်ကားခြင်းသံသာမြဲမည်သံသာမြဲမည်မယုံကြည်မယုံကြည်ဂုံကြည်သီလဗတာဂုံကြည်သီလဗတာ ရတယ်လို့ဆိုပါလားဘုရားဘယ်ဒီမှာပါဒီကိဟာရှိသမာဓိမယုံကြည်မယုံဘုံကြည်သာဗရာသစ္စာသစ္စာဘယ်ဒီမှာလက်ကျင်သာသမာဓိသမာဓိ ဂိုလ်အားသတ္တနေနာနိဗ္ဗာန်ကိုမြင်သောသောတာပတိမဲ့နှင့်တဟိဝတဘသာလင်သာသနေနာနိဗ္ဗာန်ကိုမြင်သည်နှင့်တဟိဝတရေနဲ့သာလင်သက္ကာရိတိသယုံနာအစုကိုပုဂ္ဂိုလ်သတ္တဝါငါကောင်ဟုထင်မှသောသက္ကာရိတိ၎င်းဝိဇိကိသာသဘုရားပြသံဃာမိမိကျင်းသောသီလသမာဓိပညာကျင့်တို့၌ ဟုတ်မှာဟုတ်ပါလေလားဟုယုံမှားသောဝိသေကိစ္စ၎င်းသီလဗသီလဗတင်သီလဗရံဝါပိသုံးတစ်ခုသောလေးခြင်းများအပြင်သမဝဆေကလွန်မြောက်သည်ဟုယုံကြည်သောသီလဗရာပရမာသအယူကို၎င်းဣတိဤသောတရားသုံးပါးကုန်သောဓမ္မအကုသိုလ်တရားသာစဉ်တရားတော်သည်ဝါသာစဉ်တရားတော်ကိုသီတာပဲဆုံးအပ်ကုန်သည်ဟွန်တိဖြစ်ကုန်၏ အဲသာရစဉ်သုံးပါးကျင့်သွားတယ်သာရစဉ်သုံးပါးကျင့်သွားတာဘာအကျိုးရသတုဟာဘာယိသဝိပါမုတ်တော်သတုဤလေးပါးဘုံသာဘာယိသပယ်လေးဘုံတော်မှာလေဝိပါမုတ်တော်ကျင့်လို့လေအဲဒီပုဂ္ဂိုလ်ဟာပယ်လေးပါးမကြနိုင်ဘူးတဲ့ပယ်လေးပါးမကြတော့ဘာလို့လဲအပယ်လေးပါးကြာကြောင်းဖြစ်တဲ့ကိလေသာတွေမရှိလို့ပဲ

မတော်မတရားပြုနေလောက်သူတော်ဘာကျိုးမဲ့ပြောင်းလိမ့်နေပြီးတော့ပြောနေလောက်အကုသိုလ်အကျမ်းနေသူ့မှာမရှိတော့ဘူးတဲ့ဒါကြောင့်သူ့တဏ္ဍာမှာစိတ်ကသင်ကျဲနေရင်းမြတ်ဘာလဲသူတော်ဆိုလို့ရှိရင်လေးတဲ့ဝတ္ထုများရေထဲချရင်မြုပ်သွားတယ်လို့ပဲကိလေသာတွေဒဉ္ညာပြည့်နေတဲ့ပုဂ္ဂိုလ်တွေကသူဟာအပယ်လေးပုံတွေကြာသွားနိုင်တယ်သူ့တဏ္ဍာ စိတ်ဓာတ်တွေကမစင်ကြယ်ပဲဖြစ်နေတော့ဒီကနေ့မှမတော်မသင့်တဲ့အာယုန်တွေလည်းသူကရောက်သွားတာ။သူအတော့အများအားရောက်တယ်လို့တော့မဟုတ်ပါဘူး။တရားမပြည့်စုံရင်အကုန်လုံးပဲကြီးတဲ့ကြတယ်လို့တော့မဟုတ်ဘူး။အဲတချို့ဆရာတွေကဟောကြတယ်ဒီလိုပဲ။အဲပဲတရားအားမထုတ်လို့ရှိရင်တရားမပြည့်ရင်ပဲလေးပါးကြလိမ့်မည်ဆိုပြီးတော့ဒါကလည်းတွန်တော်ကြပဲနဲ့ချင်းကတစ်ခါကြတော့မလို့ပဲကြောက်အောင်လို့တစ်ခါတော့ချို့တရားဟောရတယ် ဘုန်းကြီးကတော့ဘယ်တော့တော့မဟောပါဘူးသူကသူတို့လည်းမဟောရဘူးလို့မြတ်စွာဘုရားပြောတယ်ဒါမဟောကောင်းဘူးတဲ့ဒီဥစ္စာသိလည်းမချောက်ရဘူးတဲ့လူတွေသိလည်းမမြောက်နဲ့တဲ့ကိုတရားလေးကိုမှန်မှန်ဟောရမယ်တဲ့ဆိုအဲဒါဘုန်းကြီးကလာမှတော့ပဲဟောပါတယ်ကြာနိုင်တယ်ကြာသွားတယ်ဒါပါပဲဧကန်ကြလိမ့်မယ်လို့မဟုတ်ဘူးသူမှကုသိုလ်တရားတွေကရှိတော့ဒီကနေ့ကုသိုလ်တရားတွေနဲ့ အာယုံပြုပြီးသေးလို့နတ်ပြည်တွေရောက်လူပြည်တွေရောက်ဒီလိုလဲရှိသေးတာပေါ့ဒီလိုမရောက်လို့ချင်းလူပြည်လူကိုရှိမှာမဟုတ်ဘူးဒီလိုလဲရှိပြီဒီလိုသူကလူတွေရှိနေအဲဒါပဲလို့အကြောင်းမသိလို့ချင်းဒီကနေ့ကျမတော်တာဆွဲလောင်းပြီးတော့ပယ်လေးပါကြရတယ်တဲ့ဘာကြောင့်လဲသူတဏ္ဍာကိလေသာတွေကတင်ညာပြည့်နေလို့အခုသောတာပတိမညာရောက်လို့ဒီသာသင်သုံးပါးကင်းသွားရင်လောဘဒေါသမောဟတွေကတော့လုံးလုံးတော့မကင်းဘူးဒါပေမဲ့လို့သူအားနေသွားပြီသူဘာဥစ္စာ သူတို့ဘာအသက်ကိုတန်နိုင်လောက်သူတို့ဘာဥစ္စာခိုးနိုင်လောက်မတော်မတရားပြုနိုင်လောက်ကြမ်းတမ်းတဲ့လောဘဒေါသမောဟအကြမ်းနေမရှိတော့ဘူးတဲ့ဒါကြောင့်အလေးချိန်ပေါ့သွားတယ်လို့ဟောတယ်ရေထဲချရမယ်တော့မမြုပ်ရေထဲချရမယ်လို့တေသားတို့ကတော့၆သွားလို့ချင်းမမြုပ်ဘူးလို့ပဲသူကအောက်တန်နေရာမမြုပ်ဘူးတဲ့ဒီကနေ့မှမတော်တဲ့ဆွဲလာနေမဆွဲလာဘူးတဲ့ဘာဖြစ်လို့တော့ဆိုသူသိထားတဲ့တရားတွေကရှိနေလို့ပါပဲ သူပြီးတော့ပဲတရားလေးတွေကအများရလိုပဲအထူးနှလုံးမသွင်းပေမဲ့လည်းအများရလိုပဲရှုရမှရလို့ဖြစ်နေတာအတိလေးဖြစ်နေတာရေးကြည့်တဲ့အခါကျတော့ကိုတရားလေးနဲ့ကိုနှလုံးသွင်းပြီးတော့စဉ်စဉ်ကြေကြေနဲ့သူကသိတာကိုပြီးတော့အပယ်လေးပါမကြနိုင်ဘူးတဲ့သတူကြီးလေးပါကမှပါရိသအပေဘုံတော်မှလေသောတော်နိဗ္ဗာန်ကိုမြင်ပြီးသောပဒအပုဂ္ဂိုလ်သည်ဝိဗာမုတ်တော်ကင်းလို့လေကြီးကင်းလို့သွားပြီတဲ့

ယဒိနာကုလပရိသီတော်သိယသရဝိဝါတိအပ္ပံပကံပိယောအိန္ဒခိလောတကခုံအိန္ဒခိလောတကားတိုင်းမိသတုဟိဝါတေရလေးမြနာမလာတော့လေတို့ဒီဝါလေတို့ကြောင့်အပ္ပံပကံပိယောမတုံလို့စေနိုင်သည်ဝါမတုံလို့သည်သိရရတာဖြစ်ရတဲ့ကဲ့သို့မြို့များမှာ ရေကမင်းတွေကမြို့များရှင်မြင်နေတဲ့နန်းတော်မြို့ပေါ့လေအတွင်းမြို့လို့ခေါ်မှာပေါ့အဲ့ဒီမှာသူတို့ဒီကမြို့ရိုးတွေတခါတနာလုပ်ပြီးတော့ရံသူမဝင်နိုင်အောင်လို့အခြေတုန်းကတော့ရံသူကမြေလျှောက်တွေကိုမြေကြီးကလာတာတုံးနဲ့ဓာတ်နဲ့လူလို့ရတာကိုသူတို့ကတော့အဲဒီကာကွယ်တွေလုပ်ထားတယ်လို့ကာကွယ်တတိုင်းနေခတ်တာဝင်ပေါက်က ဝင်ပေါက်ကနည်းနည်းပဲရှိတဲ့ဝင်ပေါက်မှလည်းအများအားအဆောင်ရှောင်းတယ်အဲ့ဒီမှာအဲလုံယုံမှုလည်းရှိအောင်လှပါတင်လေအောင်တကားတိုင်းဆိုစိုက်တာတကားတိုင်းဆိုတိုင်းပါပဲတိုင်းကြီးလှလှပါပါကြီးချိုးချိုးကြီးစိုက်တာအဲ့ဒါမြေပေါ်မှာရှစ်တောင်လောက်မြင့်လို့ရှိရင်တဲ့မြေကြီးတဲ့ရှစ်တောင်လောက်မြုပ်သွားတယ်တဲ့သူကသာဓုပဲလို့ကအဲမြေပေါ်မှာလေးတောင်လောက် ပေါ်ထားလို့ရှိရင်လည်းမြည်ကြီးတဲ့က4000လောက်ကိုပဲမြုပ်ထား7000မြုပ်ရင်အဲ7000ပေါ်ရင်7000မြုပ်ရတယ်မြေဝင်ခိုင်ငယ်လောက်ရတယ်ဒါသူ့ရဲ့မင်္ဂလာအထိတ်မှလည်းဖြစ်ပါလိမ့်မယ်မလဲမပြူအောင်လို့အဲဒီလိုတိုင်းနဲ့တကယ်တိုင်းနဲ့တကယ်တိုင်းခုမန္တလေးမှာတော့ရှိတယ်လို့ပြောတယ်ဘုန်းကြီးတို့တတိထားမကြည့်ဘူးမန္တလေးကတော့မန္တလေးကမြို့မြို့မြို့ဘဝအဲဒီတကယ်တိုင်းက

အဲသောတာပန်ပုဂ္ဂိုလ်ဟာအဲ့ဒီတရားကြီးနဲ့တူတယ်တရားတိုင်းရာလေးမျက်နှာကလေးတွေလာလို့တိုက်လို့မလုသလိုပဲတဲ့သူ့လည်းပဲအမျိုးမျိုးသောယူဝါဒတွေရောက်သူမလုကြတော့ဘူးဟိုကဝါဒအဲသူကျုပ်တို့တရားအသိကောင်းပါတယ်ကျုပ်တို့ဆရာအသိကောင်းပါတယ်စသည်ဖြင့်ပေါ်လဲဝါဒပြန်လာတယ်ရှိတယ်အဲ့ဒါဟိုကဟုတ်လိမ့်မယ်ဆိုရင်ခန္ဓာကခန္ဓာကဥစ္စာဖြစ်သွားတယ်နာနာသထာအောင်လောကင်းဒီပုထုဇနာပဲရှိတယ်ဟိုကဟုတ်လိမ့်မယ်တင်ရဆိုရင် ကကွာသွားတယ်လို့ဆိုတော့အခုကအရာလေးမျက်နှာကလာတဲ့အယူဝါဒတွေတဲ့ဝါဒမျိုးမျိုးတွေလာခဲ့ဘာမှကိစ္စမရှိဘူးမတုံ့လို့ဝိကိုတရားလေးနဲ့ကိုဒီရနေတယ်ယောရိယသစ္စာနိဝိသပတ္တိယောခြင်းပုဂ္ဂိုလ်သည်အရိယသစ္စာနိအရိယတို့သိရသောသစ္စာလေးပါးမှတရားတို့ကိုဝိသညာနှင့်သက်ဝင်ပတ္တိမြင်၏

မတုံမလုံဖဲခိုင်မြဲတည်တာညင်းသဘောရှိသည်ဟူ၍အာငါသည်ဝရာမိဟောတော်မူ၏အဲကိုရတာကိုသိထားတဲ့တရားလေးနဲ့ခိုင်မြဲတည်တာနေတယ်တဲ့အဲဒါသောတာပန်ဂုဏ်လေးကိုယရဏတုတ်ကြီးထဲမှာပါတယ်ကြည့်ကြည့်လာတာသူကအနကောင်းတဲ့ဟာတွေပဲတဲ့ဟုတ်ဘူးတော့ဟိုက တပြေကံကဆရာတော်ဥပဒေတာပြည်ကြီးနေတရားတွေထိုးအရင်ကလည်းပြည်ကြီးနေတရားတွေဆိုရှိပါတယ်ရှိပါမယ်တော့အကျိုးကလည်းအနဲ့တွေရိုးနာလည်းသိမ့်မသိဘူးအကျိုးကလည်းအနဲ့တွေသိဆန်းလုံးအားကြီးသူတေးကရေးလိုက်တဲ့ပြေကတော့သူကရိုးလို့ဖတ်လို့တော့တဲကောင်သူကလင်္ကာတွေသူကဆန်းလုံးအားကြီးနေတယ်အဲဒါတွေကတဲပြီးတော့မပေါ်လုံးပဲဖြစ်အခုအတိဘယ်ရောပါတယ်ဆိုတော့သူကကောင်းပါတယ်ကွအဲဒီပြေးတယ်မကြက်နိုင်တော့မှကြည့်ရှုပြီးတော့ အာယုံပြုထည့်ကြတယ်ကောင်းတော့ပဲသူကောင်းပါတယ်အဲဒါသောတာပန်ရဲ့ဂုဏ်တွေပဲဒီလိုအဲဒီဂုဏ်တွေတိုင်းကိုဖောင်ဖွဲ့ပြီးတော့ကူးတဲ့ပုဂ္ဂိုလ်ဟာနမရောက်သွားပြီတဲ့နမရောက်သွားတာပါတွေ့တော့သင်္ခါရယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုတွေ့တယ်နိဗ္ဗာန်တွေ့လို့ရှိရင်သက္ကာရတိဝိသေကိသာသီလဗရဗြဟ္မာရဆိုတဲ့ဘာလို့ဆိုရင်သုံးပါးကင်းသွားပြီတဲ့ဒီလိုကင်းရမှာအဲဒီတော့ ကိုယ့်အကိုပြုလဲဆင်ញင်တာပါလေမဆင်ញင်တဲ့ပုဂ္ဂိုလ်လည်းခုလိုတရားဟောတဲ့ခါကလည်းကြားတော့သိတာပေါ့အာငါကင်းသလားမကင်းသလားစဉ်းစားလိုက်ရင်ဘုန်းကြီးတွေကဉာဏ်ရှင်တရားကတော့မြဲဟောနေတာပဲဉာဏ်ရှင်တရားဟောတော့အဲ့ဒီမှာစောစောကမသိတောင်မှဒီရင်ပါတဲ့တိုင်းကကင်းရင်လည်းကင်းတယ်ဆိုတော့ကိုယ့်အကိုသိရတာမကင်းရင်လည်းမကင်းသေးဘူးဆိုတာသိရတာပေါ့လေဘတ်တော်အကောင်ထဲလည်းဧကံကိုရှိနေတယ်ထင်ရင်တော့အဲ့ဒါသက္ကာရိချင်းမကင်းသေးဘူးဆိုတာလောကဝါရအချင်းတော့ဘတ်တော်လိုခေါ်ရတာပေါ့ဒီလိုပဲ အဲကိုသားရဲ့ကိုသမီးရဲ့စသည်ဖြင့်ဒီလိုပဲလောကတိုင်းတော့ပြီးမှတော့ပြောသူတော့လည်းကြံလည်းအသက်ရှင်နေတယ်အကောင်ကလေးရဲ့ဆိုတဲ့တည်းမရှိဘူးဖြစ်ပြနေတဲ့ယုံနာနေပဲဆိုတာသဘောပေါက်ရမှာဝိပဿနာရှုစဉ်ကရှုတိုင်းရှုတိုင်းဖြစ်ပြနေတဲ့ယုံနာနေတွေ့ရတယ်အတွင်းကရောအပြင်ကရောဟောပေါ်လာတဲ့အာယုံလည်းဖြစ်ဖြစ်ဖြစ်ပြသွားတာပဲရှုမှသိနေတဲ့စိတ်ကလေးလည်းဖြစ်ပြသွားတာဘယ်မှတိရခိုင်မြဲနေတဲ့ပုဂ္ဂိုလ်သားတော်အကောင်းထည်လို့ဆိုတာမရှိဘူးကိုယ်ထဲမှာသူများသာနာလည်းဒီလိုပဲဖြစ်ပြနေတဲ့တရားတွေပဲဆိုတာ

ဒါသာဝစဉ်သုံးပါးกินတာတဲ့ဒါတော့ဒီနေ့သာဝစဉ်တော့ရှင်ရွေးတယ်လို့ဆိုအောင်ဟောသူကကာမရာဂဗျာပါဒတဲ့သာဝစဉ်တွေရှိတယ်ကာမအာယုန်တွေပါရနေတဲ့ကူတဲ့ဒါကတော့ရှိနေသေးတာပဲမြင်ကောင်းလေးတွေမြင်မြင်တယ်အကြာကောင်းလေးတွေကြားကျင်တယ်အနာကောင်းမှန်ကျင်တယ်အစာကောင်းလေးတွေစားကျင်တယ် အတွေ့အထိကောင်းတွေနဲ့တွေ့ရှိခြင်းတွေကောင်းစားခြင်းတွေချမ်းသာခြင်းတွေဆိုတာဒါတွေကရှိတယ်ကာမရာဂရှိတယ်အဲယောက်ျားမိန်းမတွေနဲ့စပြီးတော့ပါရမှုတွေရှိတယ်ဝိသဘာကဖြစ်တဲ့အာယုန်နဲ့ပါရမှုလေးဒါကတော့မကင်းသေးဘူးဆိုတာအထင်ရှားကြည့်ပဲမကင်းမကင်းရင်မကင်းမှအထင်ရှားကြည့်သူဆိုတော့အဲကာမရာဂကတော့မကင်းသေးဘူးရာဘာရဒေါသတဲ့ဒေါသကလည်းစိတ်ကလေးကသူကစဉ်းစားကြည့်ရင်ကိုစိတ်ဆိုးစရာစဉ်းစားကြည့်စိတ်ဆိုးမှကို အဲစိတ်မဆိုးပဲနဲ့မနေစိတ်ဆိုးစရာလေးရတယ်ရှိသေးတယ်ဆိုတော့သိရမယ်အဲတရက်သိမ်မွေးတဲ့ပါရုံးတွေရှိတယ်ရူပရာဂအရူပရာဂမာနဥဒိစ္စအဝိဇ္ဇာဆိုတာဒါရသိမ်မွေးတယ်ဒါတွေကတော့ရူပရာဂရူပဘဝတွေตายရတယ်အရူပရာဂအရူပဇမဘဝတွေตายရတယ်ဒါကတော့ဇာမရတဲ့ပုဂ္ဂိုလ်တွေနဲ့တော့ဝိကိုဝိပါသေးတယ်သူကတော့ပါရဖို့ရတော့တော့ဝိပါသေးတယ်သူကကာမရာဂနဲ့သင်္ခါနေတယ်

မမြဲတာကိုမြဲတယ်လို့ထင်တယ်အဲဆင်းရဲကိုချမ်းသာလို့ထင်တယ်ဒါချမ်းသာတနာရှိသေးတာကိုရှိလို့ပဲသူကသောတာပန်နေတရားကနေအနာကနေသူကဗာမြဲတဲ့ပြောနိုင်နေတာချမ်းသာလေးတွေသူ့နဲ့ရှိနေတာပဲဒုက္ခပညာရှိတယ်သူ့ဘပညာတင့်နေတယ်လို့ကောင်းတယ်လို့ထင်တာလေးတွေကရှိနေတယ်တရားတွေကြောက်သွားလို့ရှိရင်ကိလေသာတွေအကုန်ကုန်ပါအဲဒါကြောင့်ရူပါယအာယုဘကမာနဥဒိစ္စအဝိဇ္ဇာဆိုတဲ့ ပါရုပ်စဉ်၅ပါးခုနကာမရာဇာပါဒအကျမ်းသာပါရုပ်စဉ်က2ပါးပေါင်း9ပါးတော့ကြံသေးတယ်တောင်းစဉ်10ပါးဒါကသိရမှာပေါ့ဒါတော့ဒီ9ပါးကင်းအောင်လဲရှင်းအောင်ပဲဒါတွေမကောင်းတဲ့တရားတွေမှတော့သိတယ်အဲ့ဒါကွာပုရုဇဉ်နဲ့အရိယာနဲ့အဲ့ဒီမှာကွာပုရုဇဉ်ကတော့အဲ့ဒီဟာတွေမကောင်းနေတာဘူးကာမရာဂတွေဖြစ်နေတာလဲသူကောင်းနေတာပဲအရိယာပုဂ္ဂိုလ်နေရာချင်းတော့ကာမရာဂမခံစားဘူးမဟုတ်ဘူးသူက မตายရဘူးမဟုတ်ဘူးလက်ခံတော့လက်ခံပါတယ်ကာမအာယုန်နဲ့ဒါပေမဲ့ဒါတွေမကောင်းမှတော့သိတယ်မလွဲတာလို့ပဲသမင်းစားတဲ့အခါကာလမှာမိငယ်ချက်ချက်နဲ့အမှန်ကောင်းတယ်ရတာခါမိစားတာကတစ်မျိုးရှိတယ်မလွဲမကင်းတာလို့စားတာတစ်မျိုးရှိတယ်နှစ်မျိုးရှိတယ်အဲ့ဒါအခုမလွဲမကင်းတာလို့အနေမျိုးနဲ့လားကောင်းမှမကောင်းဘူးဒါပေမဲ့လို့အဲတာယာမှုလေးရှိနေလို့ဒီဥစ္စာက သုံးဆောင်လာသေးတာကိုဒီလိုသဘောမျိုးတွေပယ်တော့ပယ်ရမယ့်တရားတွေပဲမကောင်းတဲ့တရားတွေပဲဆိုတာဒီလိုသိရမပယ်နိုင်သေးတာတခုပဲပယ်ရမယ်ဆိုတော့ဒီလိုတော့သိရအဲ့ဒါလေအရှင်ခေမကကဥပမာပေးတာရေတွင်းထဲမှာနဲ့နေတဲ့ရေတွင်းထဲမှာရေတော့မြင်ရတယ်သို့တော်လည်းလက်သန်းကမမြင်ဘူးရေတော့မြင်တော့မြင်နေအဲ့ဒါလိုပါပဲ ပယ်ရမယ့်တရားတွေတော့သိတော့သိတယ်ဒါပေမဲ့မကင်းသေးဘူးအဲတော့သက္ကာရတိဝိသိကိတာပိလပရာပရမသသတာသုံးပါးကတော့ကင်းသွားပြီကာမရာဂဇာဝရဆိုင်သမာယဇဉ်ကိလေသာအကုသိုလ်တရားတွေကတော့ရှိသေးတယ်ဒါတွေကင်းအောင်လို့တို့ငါကျင့်အောင်မယ်လို့ဒီလိုသင်ញံပြီးတော့တခါကျင့်ကြံတာကိုဆက်ပြီးတော့မရသေးတဲ့တရားရအောင်မသိသေးတဲ့တရားသိအောင်မပယ်နိုင်တဲ့ကိလေသာတွေကိုပယ်နိုင်အောင် ကျင်အောင်ပါပဲဆက်ပြီးတရားလေးအားထုတ်လိုက်အောင်ပါပဲဆိုပြီးတော့ဆက်အားထုတ်ဒါကရှိတစ်စခန်းတစ်စခန်းတခါလဲကူးတာနဲ့တူတယ်လက်နဲ့ရှင်နဲ့ရက်ပြီးခုနကဟိုရေတန်းကူးနေတဲ့ပုဂ္ဂိုလ်อืมအဲလိုကူးတာလို့နောက်တစ်ခါ2မိုင်လောက်ရောက်သွားတော့တစ်စခန်းတစ်ထောက်ကြောက်ဆောင်လေးပါလေတွေ့ရင်နားရအောင်ပါဘောလေးနဲ့မှာအဲဒီတစ်စခန်းရောက်သွားဗဂရာအမိမဲ့ကိုရောက်တယ်ရောက်တော့လေဒီတိုင်းမှာပဲယုံနာသင်္ခါရခြင်းအရှုံအရှုံဖြစ်ပြနေတဲ့ယုံနာနေပြင်းပြင်းနဲ့ ယုံနာသင်္ခါရငြိမ်းတဲ့တရားဒီလိုတွေ့တာပါပဲတွေ့တော့အဲဒီမှာကိလေသာတွေတစ်စခါကွာသွားတယ်။ဘာတွေကွာသွားခုနကကာမရာဂကြပါလားတွေသောတာပန်မှာကာမရာဂကြပါလားတွေပုထုဇဉ်နဲ့တော့မတူဘူးပေါ့လေဒါပေမဲ့လို့တော်တော်ကြမ်းနေတာပဲတဲ့အဲဒါတွေအကျမ်းသားတွေကင်းသွားတယ်သောတာပန်ကြတော့နုညသိငွေသွားတယ်တဲ့ ဖြစ်ရင်လည်းတခါတရားမှဖြစ်တယ်ဖြစ်တော့လည်းမကြမ်းတော့ဘူးတဲ့သိငွေတဲ့ဘယ်လောက်တောင်သိငွေတော့ဆိုတော့ဝါလာကတော့ကွဲနေတယ်အကျိုးစရာတွေကကာမဂုဏ်အာယုန်တွေလူလောကကာမဂုဏ်အာယုန်တွေသုံးဆောင်နိုင်တဲ့အဖြစ်မျိုးတောင်မရောက်ဘူးတဲ့ကာမရာကအဲယောက်ျားမိန်းမတွေအဲဒီအတွေ့အကြုံနဲ့ခံစားတဲ့အမျိုးတွေဒီတောင်မရောက်ဘူးတဲ့ တာယာမှုတော့ရှိသေးတာပေါ့အဲဒီလိုတာယာမှုတွေအောင်မေထုနာပိပေဝနာလို့ခေါ်တယ်အဲ့ဒီတိအောင်မရောက်တော့ဘူးတဲ့သူကအကျိုးစရာတွေကသိုးတယ်အကျိုးစရာတွေကတော့ဘယ်တော့လည်းမဟုတ်ပါဘူးတဲ့သူကအဖြစ်တော့နဲတယ်တဲ့ဖြစ်တဲ့ခါကာလကျတော့ဒီလိုပါပဲတဲ့ဖြစ်သေးတာပဲတဲ့သူလောကကြီးရတဲ့ဆက်ဆံမှုရှိသေးတာပဲဘာလို့လို့ဆိုတော့ဒီသက္ကရာကနေမှာသားတွေသမီးတွေရှိတယ်တဲ့သူက သားတဲ့သမီးတွေရှိကြတဲ့ကသူကမกินတယ်လို့နေမှာပေါ့တယ်ဘုရားချိုးဆရာကြီးကပြောတယ်အဲဒီတော့သက္ကရာဆရာကသူအဖြေပေးသားတဲ့သမီးတွေကတော့သိပြင်းဒီနဲ့လည်းရတာပဲတဲ့ဒါမသေးကြပါဘူးဆိုပြီးတော့သူကအဲ့ဒါကိုပယ်လိုက်တယ်ဒါပေမဲ့လို့စဉ်းစားကြည့်တော့သိပြင်းဒီနဲ့ရတာတော့တဲရှိပုံတော့မပေါ်ဘူးသူသိပြင်းဒီနဲ့အစင်းမြင်ုံမြနဲ့အပန်ကြားုံမြနဲ့ပါလဲစသည်ဖြင့်ဒီလိုဟာလေးတွေစားတဲ့ပေတွေကရှိပါတယ် ဒါပေမဲ့လို့အဲ့ဒါကတော့ကြားပါလိမ့်မယ်ထင်တယ်ဘာလို့လဲဆိုတော့လောကမှာဒီတော့မပြူသေးတဲ့ပုဂ္ဂိုလ်တွေဒီလိုအသိမြင်တာတာကြတာတွေတော့ရှိနေတာဘယ်သူမှဒီလိုသားတွေသမီးတွေတော့မဖြစ်ပါဘူးသူစားတဲ့ဟုတ်ပုံတော့မရဘူးသူစားအဲ့ဒီအခုလောကဆရာဝန်တွေအနေနဲ့ဆိုရင်သားမယုံမှာပဲသူစားပြိတ္တိတိသားကသူကအကြောင်းရှိတယ်သူအဲ့ဒီတော့ကာမရာဂကင်းတယ်ဆိုတာ ။ရာခာရာခာမှဖြစ်တာပဲတဲ့သက်သာသွားတယ်ဆိုတဲ့ဝါဒတစ်ခုရှိတယ်။အဲဖြစ်တဲ့အခါကာလမှာလည်းပဲဉာဏ်ဉာဏ်နာမရှိတော့သင်္သင်မှုဝယ်ဖြစ်တော့တယ်။ဉာဏ်နဲ့ကာမကာမရာဂသုံးဆောင်မှုတွေမရှိတော့ဘူးလို့ဒီလိုယူဆတဲ့ယူဝါဒကတစ်ခုရှိတယ်။အဲဒါကိုကြည့်ရယူရမှာမဟုတ်လေလို့သာ။အဲဒါကိုယ်တိုင်ကိုယ်တိုင်နဲ့တရားတွေ့တဲ့အခါကျတော့ ကိုယ်ဖြစ်ပုံနဲ့ပဲသုံးဖြတ်မှလည်းကြသူများတော့သုံးဖြတ်လို့နေရာမကြောက်ဘူးဆိုဟုတ်ချင်မှဟုတ်အဲဒီကတည်းကစကားကုံသွားတော့ရှင်းဆက်ပြီးတခါကူးလိုက်တဲ့အခါကတော့ရှင်နဲ့လက်နဲ့ရက်ပြီးကူးတော့စကားရောက်သွား2မိုင်တို့လား6မိုင်ရောက်သွားပြီဆိုတော့နည်းနည်း2မိုင်လောက်ဆိုတော့ဟိုကမှပြီးသွားအဲဒီမှာဖြစ်ပြတဲ့ယုံနာနဲ့သိရင်သိရင်နဲ့ယုံနာတခါတာငြိမ်းတဲ့နိဗ္ဗာန်ကိုတွေ့တော့အနာဂါမိမဲ့ဖို့ရောက်တယ်တဲ့ဒီရောက်တော့ဘာကင်းသွားတော့ ခုနကကာမရာဇာဝါဒတွေအကုန်ကင်းနေတယ်ဒီဥစ္စာကတော့ကာမရာကကာမနဲ့စပ်ပြီးတော့တာယာမှုတွေအကုန်ကင်းပြီအခုဒီနေ့ကတခါတယောက်ပြောတယ်တချို့အခုတရားထုတ်တဲ့ဌာနကနေပြီးတော့ဉာဏ်နာဖြစ်လို့ဖြစ်ပါဖြစ်လို့ဖြစ်နေအဲ့ဒီဌာနကအဆုံးဖြတ်ပေးတယ်ဆိုတာကိုကာမရာကကင်းတယ်အနာဂါကာမရာကကင်းတယ်ဆိုရင်မလို့

ယောက်ျားမိန်းမအနေနဲ့ပါရမှုမျိုးကတော့သူဟာသာမရှိရဘူးကမသာကသိကင်းရမယ်အဲအတန်လည်းပဲအတန်ကြားတဲ့အာယုံလည်းဒီလိုကင်းရမှာအနလည်းပဲကင်းရမှာအရာသာအစားတောက်တွေမှာလည်းပဲမလွန်မကင်းတာလို့အဲကိုယ်ကာကြီးကိုထောက်ပံ့တဲ့နေအားဖြင့်သာစားမှုတောက်မှုရှိရမှာဒီဟာလေးကောင်းလေတာဟိုဟာလေးကောင်းတယ်ဟိုဟာလေးချင်းစားကြည့်ဒီဟာစားကြည့်ဒီလိုသာယာမှုတွေတောင်းတမှုတွေဆိုတာမရှိရဘူးဒီလိုမရှိရဘူး အဲဒီလိုกินရကာကုံလုံးပါပဲအာယုံ၅ပါးလုံးနဲ့စပ်ပြီးတော့ကာမရာဂกินပြီဒါတော့ထူးကြပါလေဥစ္စာတော့ရာဘာဒေါသစိတ်ဆိုးတာတွေလည်းกินတော့စိတ်မဆိုးတာတော့ဘူးလေဒါတော့ထူးဆန်းတာစိတ်ကမဆိုးတာပဲဖြစ်နေအာဝဇ္ဇရတော့ကောင်းစိတ်မဆိုးတာတဲ့ယုံနဲ့မယုံတာဘူးအဲ့ဒါကအချို့ကစိတ်မဆိုးတာပဲယုံတာရှိတာကိုယုံတာလို့ရှိရင်လည်းပဲအတူတူပဲလို့တချို့ကကြောက်တတ်တာရှိသေးတယ်ကြောက်တတ်တာရှိရင်လည်းအတူတူပဲဒါဒေါသပဲ စိတ်ဆိုးတာတဲ့ယွန်းနာတဲ့ကြောက်တာတဲ့နှလုံးမသာတာတဲ့အဲစိတ်ဆင်းရဲတာစိတ်ညစ်တာတဲ့ဒါတွေအကုန်လုံးခုနကဇာဘာရဒေါသနဲ့ဆိုင်တဲ့ဥစ္စာတွေအဲ့ဒါတွေကုန်ကင်းနေတယ်လို့ဆိုတာတော်တော်နေရာကြတယ်ဒီပုဂ္ဂိုလ်ပုံချမ်းသာပါပြီအနာဂါဖြစ်သွားလို့ချင်းကာမအာယုန်နဲ့စပ်ပြီးတော့ဒါအနှစ်သက်မှုတွေမရှိတော့ဘူးဆိုတော့သူကတော့အေးတာပဲဒီကာမရာဂတွေကဒုက္ခဖြစ်နေတာဇာဘာရဒေါသတွေနဲ့စပ်ပြီးတော့ခု စိတ်လည်းမဆိုးတော့ဘူးစိတ်မညစ်တော့ဘူးစိတ်ဆင်းရဲတယ်မဖြစ်တော့စိတ်မပူတော့ဘူးဆိုနာကြတာပဲသူကဘာဖြစ်နေလဲသူကဘာမှမရှိဘူးသူကစိတ်မပူစိတ်မဆင်းရဲဘူးတော်နေရကြတာကိုယ်ထဲမှာနာကျင်ကြိုက်တဲ့ဒုက္ခဝေဒနာတွေဘယ်လိုပဲဖြစ်နေနေစိတ်ကတော့သူကကြည်လင်ရဲ့ပဲကိုကဆင်းရဲကိုဆင်းရဲကတော့မကင်ဘူးကိုဆင်းရဲကတော့ရှိတယ်ညာနာလည်းကိုဆင်းရဲတော့ရှိတာပဲညာနာလည်းပဲဆုတက်နေဆုတာနာတာပဲမနာပဲနေလို့ပဲဖြစ်မလဲဆိုတာ မိကံမြင်ပူတာပဲမပူပဲနေလို့မရှိဘူးဆိုလို့အဲအနာရောဂါပေါက်လို့ရှိရင်လည်းပဲညာနာလည်းနာတော့နာတာပဲသို့တော်လည်းပဲသိခံနိုင်တဲ့သဘောတော့ရှိတယ်ညာနာอืมသိမတုံ့လို့ဘူးသူကသိခံနိုင်တဲ့သဘောတော့ရှိအဲ့ဒါတော့ထူးတယ်အဲဒီတော့အနာဂါမိမဲ့ဖို့တတ္တိယဆင်ရောက်သွားလို့ရှိရင်တဲ့ကာမအာယုန်နဲ့စပ်ပြီးတော့

na-egwutambikwa a erir e jebụla ll

ဒီ၅ပါးကိုအောက်သံတရား၌အောက်သံတရား၌လဲစေတတ်သောလဲစေတတ်သောဩရံပါကိယဩရံပါကိယဩရံပါကိယဩရံပါကိယမာယောဇဉ်ဟုခေါ်သည်မာယောဇဉ်ဟုခေါ်သည်သက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိဝိသိကိစ္စဝိသိကိစ္စသီလပရပရမတာသီလပရပရမတာ ကာမရာဂကာမရာဂရာဂဤပါဤငါးပါးကိုဤငါးပါးကိုအောက်သံတရား၌အောက်သံတရား၌လဲစေတတ်သောလဲစေတတ်သောသောကံပါကိယသောကံပါကိယသောရံပါကိယသောကံပါကိယသောရေရာဂောရေမနဲ့ပါကုန်ဆင့်ပြီးတော့ဒီလိုကြီးရတဲ့ကားငယ်လုံးကြီးတင်တဲ့ဩရံပါကိယ ဟောရံသာဂိယဟောရံသာဂိယမာယောဇဉ်ဟုခေါ်သည်မာယောဇဉ်ဟုခေါ်သည်သက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိဝိသိကိစ္စဝိသိကိစ္စသီလပဒပရမတာသီလပဒပရမတာကာမရာဂကာမရာဂယာဘာရာယာဘာရာဒီငါးပါးကိုဟောရံသာဂိယဟောရံသာဂိယမာယောဇဉ်ဟု

ရူပါဂတိသို့ကတာပိရောက်ကြသောပုဂ္ဂိုလ်တို့သည်သည်ဘဝကံတံပိဘဝရဆုံးဖြစ်သောနေဝပညာဘုံတို့လီကတာကတာပိရောက်ကြသောပုဂ္ဂိုလ်တို့သည်လီဥနာတကံဒုက္ကတိဒုက္ကတိဘဝသို့အာရဏိရောက်ကြကုန်သည်

ကုံအောင်လို့သာကျင့်ရမှာနာခံကြမှာကုန်တယ်သူဆိုတာလည်းလွယ်တော့မလွယ်ဘူးအဲဒါတတိယသက္ခန်းရောက်သွားတယ်ဟိုမှာကူးသွားတဲ့ပုဂ္ဂိုလ်မူကြီးတွေနဲ့တော်တော်ဝေးသွားပါပြီရန်သူတွေနဲ့တော်ဝေးသွားဒီဘက်ကနေဟိုဘက်ကရောက်လို့သွားအဲဒီကနေပြီးတခါကာမရာဂဇာဘာရဒါတွေလည်းငါကင်းသွားပြန်ပြီဒါတွေမရှိတော့ဘူးဘာတွေကကြံနေကိုယ်ဘဝလေးနဲ့ကိုယ်သားရမှုကကြံနေတာဘဝတကားခေါ်တယ်

ပြောကြတယ်။အာလောကအကြောင်းတွေငါဘာလေးမြင်သွားခြင်းနဲ့မသိခင်ဘာလေးမြင်သွားခြင်းနဲ့အောင်မယ်။သူမြင်သွားတော့ဟိုဘာယူသွားအောင်မလဲမသိပါဘူးဆိုတော့ဒီလိုကရှိတာ။လောကအကြောင်းတွေတည်းသိခြင်းနဲ့မသိခင်လေးအဲ့ဒီအမမတိုင်သေးခင်တော့ငါမသိခြင်းသေးဘူးဒါလေးသိခြင်းသေးတယ်ဒီလိုကိုပြောကြတယ်။အဲ့ဒါလိုပဲကိုယ်ဘဝလေးနဲ့ကိုယ်ကမလွတ်ချင်သေးတဲ့သဘောလေးရှင်းလာတာ။

ထောင်သွားတဲ့သဘောလေးကတော့ရှိနေသေးတာပဲအမှန်တော့လုံးလုံးမကင်းသေးဘူးပေါ့။ဥဒိစ္စသိကြလဲမူလဲလုံးလုံးမကင်းသေးဘူးဆိုတော့နဲလာပါပြီသူဥဒိစ္စလည်းသိတော်မရှိပါဘူး။အဝိဇ္ဇာကလည်းပဲသစ္စာလေးပါအကုန်လုံးသိရမှာအကုန်လုံးမသိသေးဘူးပေါ့ကြားနေတယ်ဗါတွေကြားနေတော့ဆိုတော့အနိစ္စတရားတွေအနိစ္စမှန်တော့သိတယ်။အနတ္တတရားတွေအနတ္တမှန်သိတယ်။ကျန်တာကဘာကြားနေလဲဆိုတော့အဲ ဒုက္ခကိုဒုက္ခထင်တာတွေကမကုန်သေးပဲဖြင့်အတုပကိုတုပလို့ထင်တဲ့ဥစ္စာလေးတွေကလည်းပဲကုန်သေးလို့မကုန်သေးပဲဖြင့်ဒါလေးတွေကအဲဒီတော့ဒုက္ခဒုက္ခထင်တာလေးတွေကကြားနေဒုက္ခဆိုတာကတော့ဒုက္ခဝေဒနာတော့မဟုတ်ပါဘူးယုံနာတရားတွေပါပဲဖြစ်ပြနေတဲ့ယုံနာတရားတွေကိုပဲအဲဒါလေးကောင်းတယ်ထင်ပြီးတော့ယူပဘောအယူပဘောမှာမြင်နေရကြားနေရတွေ့နေရသိနေရစဉ်းစားနေရ သာသမဘာတွေဝင်စားနေရနှလုံးသွင်းနေရဒီလိုဟာလေးကကောင်းတယ်လို့သူထင်နေတာလေရှိနေသေးတာကိုသာယာမှုလေးတွေအဲ့ဒါလေးသာယာမှုလေးရှိနေတာဒါဝိဇ္ဇာပဲဒီအဲ့ဒီအဲ့ဒါကောင်းတယ်လို့ထင်နေတဲ့သဘောတွေကဝိဇ္ဇာတွေသာယာမှုကတည်းကအဲ့ဒါလေးတွေရှိနေသေးတယ်တဲ့သာယာမှုကတော့ခုနပြောတဲ့ရူပဒါကအရူပဒါကတဏှာအဲ့ဒါလေးကမကင်းသေးဘူးအဲ့တော့ဒါလေးကင်းအောင်အထုအောင်မှာပဲဆိုပြီးဆက်ပြီးတခါအထုတော့ခုနကဥပမာက

nwunye n ie i a i nwnye ie aịkar nwunye iri mma a ebue m anye ibọri e a aa na eyiisi ya buya bịaai eea na eewela g ebe ụ ngwa na ebe wiro n ire ya erii ya ụaka ụmụ eyiro စာကျင်သားတွေစတော့အိတ်ချင်သားအိတ်ချင်လို့အိတ်လို့ချမ်းရတာဘာမှမကြောက်ရတော့ဘူးတဲ့ဟိုဘက်ကကမွေတွေလည်းမလာနိုင်တော့ဘူးရန်သူကြီး၅ဦးလည်းမလာနိုင်တော့ဘူးကိုမိတ်ဆွေရန်သူလည်းမလာနိုင်တော့ဘူးဒညာကြီး၆ဦးလည်းမလာနိုင်တော့ဘူးအကုန်လုံးငြိမ့်ပြီဆိုပြီးဒီကလာအဲဒီမှာအေးကြနေပါတယ်တဲ့ဒါကလူတွေစိတ်ဝင်စားအောင်လို့အတကရာဆရာကဟိုဘုံသားပြတ်သားကြီးပေါက်ပေးရတယ်ကအမှန်ကတော့နိဗ္ဗာန်ရောက်တော့ဘုံသားပြတ်သားတော့မရှိဘူးသူကအဲ့ဒီလိုတကရာကပြောထားတာနဲ့အဟုတ်ဘုံသားကြီးမှတ်ပြီးတော့ အဲဘုံသားကြီးသွားပြီးတော့နေမလို့စိတ်ကူးနေတယ်ရှိသေးတယ်သူကဘုံသားကြီးမကိုတယောက်တည်းတော့မဟုတ်ဘူးသူကသားရောသမီးရောအကုန်လုံးသွားမလို့ကြားနေတာရှိတယ်သူကအဲဒီလိုပါတယ်ရှိတယ်သက္ကရာဆရာလည်းလူတွေစိတ်ဝင်စားအောင်လို့သူကဥပမာပေးဆောင်အဲဒီတော့တိန်သောပါရင်တော်ထလေဒိဋ္ဌတိဇမနောတိန်သောကုမြောက်ပြီးပြီဖြစ်ပါရင်တော်တစ်ဖက်ကမရောက်သည်ဖြစ်ဇမနောမကောင်းမှုအပတိပြီးပြီဖြစ်မကောင်းမှုအပြစ်ဒဏ်ကင်းပြီဖြစ်၍

ိုဘက်ကကြည့်တယ်အကုန်ကင်းသွားပြီတဲ့ပြန်မနောမကောင်းမှုအပပြူပြီးမကောင်းမှုကင်းပြီးဖြစ်သွားပြီတဲ့ပြစ်တာနေကုန်ကင်းသွားပြီဟိုဘက်ကမှပြီးနေတယ်အဲ့ဒါဘာလို့ဆိုလို့ရှိရင်တိန်သောပါရင်သောထလေတေတိဗရမနောတိခောဘေကဝေရဟတောဧတံတိဝသနာဘေကဝေယံတို့တိန်သောကူးမြောက်ပြီးသည်ဖြစ်ပါရင်သောတစ်ဖက်ကမရောက်သည်ဖြစ်၍ ယမနော မကောင်းမှုအပြစ်တော်ဟူသည်မြတ်ကိုပပြုပြီးသည်ဖြစ်ပါ မကောင်းမှုအပြစ်တော်ဟူသည်မြတ်မှအကင်းသည်ဖြစ်၍တလေတစ်ဖက်ကံကုန်းမြင်တဲ့၌တိတ္တတိတိဧတံတိဝိဟူသောဤမည်သည်ရဟတောလောဘဒေါသမောဟစာရှိသောကိလေသာတို့မှဝေကွာစင်ကြယ်တော်မူပြီးသောယ ahanan ပုဂ္ဂိုလ်ယတိဝဆနာမြည်ပေသည် ကိလေသာအကုန်လုံးကင်းနေတဲ့ဉာဏပုဂ္ဂိုလ်ရဲ့မိပါတဲ့သင်္စားပြောတာမွေရင်းယောက်ျားဆိုတာလည်းတခြားမဟုတ်အခုယောဂီပုဂ္ဂိုလ်တွေပါပဲယောဂီပုဂ္ဂိုလ်တွေအဲကုသနာရှိတဲ့ပထဝီအဘောတေဇောဝါယောဆက်တာကြီးလေးပါမွေကြီးတွေကြောက်လို့တရားထုတ်နေပြင်းနေတယ် ခန္ဓာ၅ပါးကြီးဆိုရာမှုကြီးတွေကြောက်လို့ဟိုတရားထုတ်နေပြင်းနေရကိုတရားထုတ်တဲ့ပုဂ္ဂိုလ်တွေကမကြောက်လို့မပြေးသေးဘူးမွေတွေနဲ့သဘောကျတော့ရှိသေးသူစားမွေတွေနဲ့ရာမှုကြီးတွေနဲ့ရောနှောနေတော့ရှိသေးသူတို့မပြေးသေးဘူးအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကပြေးနေတယ်ကိုမိတ်ဆွေပြည့်တဲ့ရာမှုနာနီရာကကိုလည်းကြောက်လို့ကိုပြေးနေတာတရားတွေအာထုံးနေတဲ့တရားမှာအာထုံးရင်အာထုံးရင်ရော့နေတဲ့ပုဂ္ဂိုလ်တည်းမကြောက်တဲ့ပုဂ္ဂိုလ်လို့ဆိုရမှာပေါ့သူစားဒါကျင်လာပဲဒီကိစ္စမရှိဘူးတည်းမကြောက်တဲ့ပုဂ္ဂိုလ် အဲမြန်မာရောက်တဲ့ပုံကိုယ်တွေမြန်မာအာထုကိုကြိုးစားပြီးအာထုနောက်ပြီးတော့ဓမ္မကြီးချက်ရောအောင်၆ပါးလည်းကြောက်လို့တဲ့ဒါတွေလည်းပဲကြားတိုင်းကြားတိုင်းတစ်ခါလည်းမြင်တိုင်းကြားတိုင်းနဲ့အကုန်လုံးရှုမှတ်အဲလုံးလဝိရိယနဲ့မှတ်မှုဖြစ်အောင်လို့မြင်တိုင်းကြားတိုင်းတော့အား၆ပါးမှာမှတ်မှုဖြစ်အောင်လို့ကြိုးစားအားထုတ်နေတာတဲ့ဒါကဘာလို့ဆိုတော့ခြေနဲ့လက်နဲ့ကူးနေတာပါပဲတဲ့မဂ္ဂင်7ပါးသို့သောဖောင်းမောင်းမှာပြီးပြီးတော့ခြေနဲ့လက်နဲ့တစ်ခါလည်းအချက်တိုင်းချက်တိုင်းရက် ရက်တိုင်းရက်တိုင်းဟာဟိုဘက်ရောက်တယ်တခါရဲလိုက်ရင်တပေလောက်ရောက်တယ်ဆိုလို့ချင်းအဲဒီလိုပေါ့လေဓမ္မဓမ္မမှာတပေလောက်တပေလောက်ဟိုမှာပြီးသွားတယ်သူနီးနီးသွားအဲဒီလိုပဲမှတ်တိုင်းမှတ်တိုင်းဟာကနိဗ္ဗာန်နဲ့ပြီးပါပထမစခန်းရောက်သောတာပန်ဖြစ်ဒုတိယစခန်းရောက်သရဂံဖြစ်တတိယစခန်းရောက်နာဂံဖြစ်သရုဒ္ဓစခန်းရောက်တဲ့အခါကိလေသာအကုန်ကင်းသွားပြီးတော့ဟိုဘက်ကမှခုနအထာဂတာပေးတဲ့အတိုင်းဘုံသားပြတာကြီးပေါ်မှာတခါလေလေအေးလေးညှင်းခံလို့ရေမိုးလဲချိုးလို့စားတော့ပြီးလို့ညှင်းခံလို့

သောတာပန်ကလည်းချမ်းသာလေးတွေရှိနေသေးတာကိုသဒ္ဒါကံလည်းရှိတာအနာကံကလည်းသူကအတော်သင့်တော်ရှိနေသေးတာဒါကြောင့်သူကตายရနေသေးတယ်သူ့ဘဝနဲ့ကဘာပေါင်းများစွာကဘာပေါင်းများစွာသူကမြမဘုံတွေမှာတီးနေနေတာပဲသူကလေตายရနေလို့မตายရလို့ရှိရင်ဒီကဘာပေါင်းများစွာမတီးနိုင်တော့အဲဒီတော့အဲဒီตายရမှုကလေးတွေဖြစ်တာဘာကြောင့်လဲဆိုတော့ဝိဇ္ဇာကြောင့်ဖြစ်နေတာ ਨੇ အဲဒီဥဒ္ဒံဘာဂိယအထက်ဆွဲဆောင်တဲ့အထက်တန်တရားမှာကျင်လီစီရတဲ့အထက်တန်တရားမှာကြာရှည်စွာတည်စေနိုင်တဲ့ဘာယောဇဉ်တွေတဲ့ဆွဲတာတွေတရားအထက်ပိုင်းကဆွဲထားတာအဲဒီကျိုးတွေပေါ့ကျိုးဆယ်ချောင်းနဲ့ပေါ့ဘုရုဇဉ်ပုဂ္ဂိုလ်ဆိုဆယ်ချောင်းလုံးဆွဲထားတာပဲထရောအဝဲဆွဲထားတာမလုံနိုင်ဘူးများသောဖြင့်အောက်ကျိုးတွေကမြဲလို့အောက်တင်မဲ့လဲနေတာကာမဂုဏ်တွေလဲနေတာများပါတယ်အထက်ကိုမတက်ရပါဘူး

အဲဉာဏဖြစ်တာရှိတယ်သုရတာဘုံနဲ့ဖြစ်တာရှိတယ်သုရတိဘုံနဲ့ဖြစ်တာရှိတယ်အဲဒါဉာဏဖြစ်ပြီးပြိဋိမသံသာပဲမဖြစ်သေးရတော့တကုံပြီးတကုံပြက်နေတယ်နာကအဝိဟာကအတ္တပါတက်ဖြစ်အတ္တပါသုရတာတက်ဖြစ်သုရတာသုရတိတက်ဖြစ်လို့ကျင့်တယ်နောက်ဆုံးသုရတိကလည်းပြီးဉာဏဖြစ်သေးရင်အကနိဋ္ဌကိုတက်ဖြစ်နောက်ဆုံးဘုံပေါ့အဲဒီအကနိဋ္ဌရောက်တဲ့ခါကျရင်တော့ဉာဏဖြစ်တော့တာပဲဒီကတော့နောက်ဘုရားမသွားတော့ဘူး အဲဒီဘဝမှာယန္တာဖြစ်ယန္တာဖြစ်ပြီးအဲဒီမှာပြိဋိမာသံတော်တာအစဉ်ခါသိငြိမ့်သွားတယ်အဲဒီဥဒ္ဒမဂိယသာဝစဉ်၅ပါးကျင်းမိကြအောင်လို့သူအားထုတ်ရမှာကဲဥဒ္ဒမဂိယသာဝစဉ်တွေဆိုကြအောင်လို့ကာမအာရူပရာဂပံယောဇဉ်ရူပရာဂပံယောဇဉ်အရူပသာဂပံယောဇဉ်အရူပသာဂပံယောဇဉ်မာနပံယောဇဉ်

သစ္စာအဝိဇ္ဇာအဝိဇ္ဇာဒီ၅ပါးကိုဘုဒ္ဓံဘာဂိယဘုဒ္ဓံဘာဂိယဘာရောစဉ်ဟုခေါ်သည်ဘာရောစဉ်ဟုခေါ်သည်အဲဒီသာဝစဉ်10ပါးအကုန်လုံးပြင်အောင်ကျင့်ရမယ်ဒီသာဝစဉ်10ပါးအကုန်လုံးပြင်ရဟနာဖြစ်ပြီတဲ့ဒီပြောကျင့်ရမြတ်စွာဘုရားဤသာသနာတော်မှာဒီရောက်လို့ရှိရင်တော့ကိစ္စပြီးတော့တာဒီရောက်အောင်ကျင့်ရမယ်ရဟနာပြောင်း အဲ့ဒါအာသီဝီသောကမတော့ဆုံးပါပြီလို့သာကုန်းသွားရှေ့လျှောက်တဲ့ဆယ်ဟောကြမြူကုန်းသွားပြီနောက်နောက်သတင်းကြလို့ရှင်တော့အခုစားကပြောင်းခိုင်းရမယ်နော်သတင်းတော့ဟောရအဲ့ဒီမှာဆောင်းမုတ်ကလေးဆိုပြီးတော့တရားသိယုံရှိပါတယ်ကဲကဲဆောင်းမုတ်ဆိုရတဲ့နိုင်လေးကြပါတယ် မွေလေးကောင်ကမွေလေးကောင်ကလေးပါဗုဒ္ဓလေးပါဗုဒ္ဓသူကငါဗျာသူကငါဗျာသာခန္ဓာနှင့်သာခန္ဓာနှင့်မိညာယံပဲမိညာယံပဲသာဆွဲကြကြောင်းသာဆွဲကြကြောင်းရွာပြည့်သုံးညရွာပြည့်သုံးညသောက်တော်ရသို့သောက်တော်ရသို့ယောက်ကတဘုံသောက်တော် သောအာယုဟုသုံးဆုံးသမျှဝင်လာကြ၍ဘောကလေးတွေမြစ်ပင်လေဤဤဝေကံစာသက်တာရမှာခေမနိဗ္ဗာန်ကိုကံထံသော စစ်တမ်းမဲ့ခင်ကောင်းဖွဲ့စင်၍အတွင်ကူးရဲ့အာထုတ်ချက်ဖြင့်ဘုဘဲ့ရာကူးမြောက်သူမှာသန္တာရီကောင်းစွာညွန်ကြားကဲသူကအရာမြတ်စွာ ငွေလေးကောင်ကမိမိကိုမိမိတို့ကိုအသီးသီးရှိကြတဲ့ဓာကြီးလေးပါတဲ့ဒီဓာကြီးလေးပါဖောက်ပြန်ပြီးတော့လဲပြေကြကြည်ကြပြည့်စည်ကြနှိမ့်ဆက်နေတယ်သူသာ၅ပြာ၅ခန္ဓာခန္ဓာ၅ပါးသူသာသမားကြီး၅ရောင်ခန္ဓာ၅ပါးရှိလို့ဘဝတွေပြည့်ပြည့်ဖြစ်ပြီးတော့သိရတယ်ဘဝတိုင်းဘဝတိုင်းဘယ်နည်းနဲ့မှမဆိုသိရတာမသိခြင်းလောက်တော့မရှိဘူးနောက်ဆုံးလည်းနေကြရင်

အဲရွာပြက်ကုန်းဆိုတာဘာသာ၆ခုပဲမြင်နေကြတယ်ဘာမှနှိမ့်သက်သာကြမရှိဘူးတဲ့မြင်ရကလည်းနှိမ့်သက်သာရှိဖြစ်ပြီးပျောက်သွားတာပဲတရားအမထုတ်တဲ့ပုဂ္ဂိုလ်တွေကဒါရီကသာကြကောင်းတယ်မျက်စိကလည်းသာကြကောင်းမြင်ရတာလည်းသာကြကောင်းအကောင်းနေကြီးတယ်ပဲသူကတရားအထုတ်ရှုလူပဒနာညာပိုင်ပိုင်နေနေရောက်နေတာဒါရီကရေးရေးနဲ့ပြင်တာဘာမှကောင်းတာမရှိဘူးတဲ့ဒါပေမဲ့လို့အရဟတမေအရဟတကိုရောက်မှသာဒီသာပြီးတော့ထင်မှာ အဲဒီကြမှာလုံးလုံးကိုသာကြမရှိအောင်ရှင်းပါရွာပြည့်၃ညာ၆တွားရာသို့ရောက်ကတဲ့ပုံသို့၆အာယုံသုံးဆုံးတည်းမြဝင်လာကြ၍အာယုံ၆ပါးတည်းမြဤ၆ဝင်နေတူတယ်ဒီအာယုံတွေနောက်လိုက်ပြီးလောဘဒေါသမောဟကိလေသာတွေဖြစ်နေတာပဲသူတို့ဒုက္ခပေးနေတယ်အဲလောကအနေအထားတော့ဒီအာယုံတွေမျောနေရတာလာပါစေလာပါစေသူမျောနေရတယ် တရားသဘောနဲ့ကြည့်ရင်ဒါဓမြကြီးတွေသူတို့လာလို့ကြည့်ရင်လောဘရင်လည်းဖြစ်မယ်ဒေါသရင်လည်းဖြစ်မယ်လောဘဒေါသမဖြစ်လဲမောဟဖြစ်အဲကိလေသာတွေဖြစ်ပြီးဒုက္ခတွေရောက်မယ်ဒါကြောင့်အောင်၆ပါးတရားတွေဟာဓမြကြီးတွေကြွားပြက်ဓမြကြီးတွေသေသကုဝေဓမြတွေမူရောပြက်ဓမြကြီးအဲဒါကြောင့်လို့ထွက်ပြေးရရောပြက်ဓမြ၆တော်လာတော့ရောက်တဲ့ဘု၆အာယုံအသုံးဆုံးဓမြဝင်လာကြ၍ဩဃလေးတွေမြင့်ပင်လေဤအဲဒီကပြေတော့

အဝိဇ္ဇာကဆိုတော့အမြဲတမ်းပဲသစ္စာလေးပါးတရားမှန်တိုင်းမသိတာအမြဲတမ်းပဲပြောနေတာအဲဒီကာမဝဘောဝဒီတော့ကဝိဇောကတွေဆိုရည်စည်းကြောင်းကြီးတွေမျောနေဒါတွေတဲ့နင်းမြုပ်ပြီးတော့အဲပေကြတာပေါ့လေဖယ်လေးပုံရောက်ပြီးတော့လည်းမျိုးထူတွေဒုက္ခတွေရောက်ရလူဘဝတွေရောက်ပြီးတော့သေရနာဘဝတွေရောက်ပြီးတော့သေရဓမ္မဘဝရောက်ပြီးတော့သေရဒုက္ခတွေကျင်းတယ်

ဒီဝကံသာတက္ကရာမခိမနိဗ္ဗာန်ဟူကံထံလို့ဟိုဟိုဘကံကနိဗ္ဗာန်ပဲဒီဘက်ကဖြစ်ပြတဲ့ယုံနာတွေကဒီဘက်ကဖြစ်ပြတဲ့ယုံနာတွေငြိမ်းတာကနိဗ္ဗာန်ဟိုဘကံဟိုဘကံရောက်အောင်ကုရလိမ့်ဘာနဲ့ကုရအောင်လဲဆိုစိတ္တမဲ့ခင်ဖောင်ဖွဲ့စဉ်၍မဲ့ခင်စိပါတရားတွေခုခြူတိုင်းခြူတိုင်းဖြစ်နေတဲ့မဲ့ခင်စိပါတရားခုနပြောသလိုသီလသမာဓိပညာတရားတွေဓမ္မဆိုရင်မဲ့ခင်စိပါဓမ္မဆိုမဲ့ခင်စိပါမတိုင်းမတိုင်းမဲ့ခင်စိပါတွေအဲ့ဒါတွေကဖောင်ဖွဲ့စဉ်နေတာ ကူးတာကလည်းပဲအတူတူပါပဲနာဟိုအာထုံမူလေးပေါ်အောင်လို့တမန်ကထည့်ပြီးတော့ဟောတာလည်းနေချင်းနဲ့ရက်ကာပြီးကူးသွားတယ်ဆိုတာဝိရိယနဲ့အာထုတာပဲလေဒီမဂ္ဂင်၈ပါးနဲ့ပါပြီးသားပါပဲမတိုင်းမတိုင်းအဲမဂ္ဂင်၈ပါးနဲ့ဖောင်းတဲ့ကူးပြီးသားဖြစ်နေတာဓမ္မတကာကူဓမ္မတကာကူသစံသံရွေ့ယူဆိုတဲ့တူရင်းတူရင်းစိတ္တမေခင်ဖောင်ပွဲစဉ်ရွယ်တွင်ကူးရဲ့အတုချက်ဖြင့်ဟိုဘက်ရောက်ကူးမြောက်သူမှာတဲ့ကွာတဖြည်းဖြည်းရောက်တော့တယ် လေးဘုံတစ်ဘုံနမိုင်လောက်ရောက်သွားတယ်သောတာပန်ဖြစ်ဒေမိုင်လောက်ရောက်သွားတယ်သဒ္ဒါကံဖြစ်၆မိုင်လောက်ရောက်သွားတယ်နာဂံဖြစ်နောက်ဆုံးရှင်းမယ်ဟိုဘက်ကရောက်သွားပြီတရားနာဖြစ်ဉာဏဖြစ်တော့ဟိုဘက်ရောက်ဘူးမြောက်သုံးပါးဉာဏရီဉာဏဆိုတော့လောဘဒေါသမောဟကိလေသာဟူသည်များကင်းပြီတဲ့လောဘဒေါသမောဟကိလေသာတွေကင်းသွားဟွန်းတော်တော်ချမ်းသာသွားပြီဒီပုဂ္ဂိုလ်ငါ ဒါပေမဲ့တော့ဒီဘဝလက်ရှိခန္ဓာကြီးကတော့ဒီလိုပဲနေတာပဲ။ဘာလဲတူတယ်ဆိုရင်ထမ်းငုတ်ကြီးများနဲ့တူတယ်။ထမ်းမင်းများလည်းစစ်ဖြတ်လိုက်။ခါလေကဖြစ်ဖြစ်ပေါ်လေအထက်အမြင့်ကပဲဖြစ်ဖြစ်အဲဒါဖြတ်လိုက်လို့ချင်းဟိုအရွက်လောက်ကိုလိုကတော့ထမ်းမင်းကထပ်ပေါက်တယ်။အရွက်လောက်အလဲလောက်ကိုလိုကတော့အကုန်လုံးဖုံးလိုက်။အဖူးလေးကြာနေအဲ့ဒီဖူးလေးကတော့ကြာတော့အလက်တွေဖြစ်လာ။အဖူးလေးတောင်မှဖုံးလိုက်အောင်အောက်ကနေပြီးအငုတ်ကနေပြီးတက်လာသေးတာပဲ။အဲဒီလိုတော့မရဘူး။ ထားမယ်သိရင်လို့ရှိရင်တော့ခါလေကနေပြီးတော့လက်စင်သားကဖြစ်ပြီးအလေလောက်ကဖြစ်ပြီးအဲဒီကဖြတ်လိုက်ရင်ထားမယ်ကတော့မပေါက်ဘူးသိရင်သစ်ပင်တွေဆိုလို့ရှိရင်ခုတ်ပေါက်တယ်သိရင်သစ်ပင်တွေဟာအရင်ကနေပြီးလွှာနဲ့ဖြတ်လိုက်မြည်နာကဖြတ်ပေမဲ့မြည်ကြီးကနေအမြင့်တွေကနေပေါက်သေးတာပဲသိရင်သစ်ပင်ကတော့ထားမယ်ကမပေါက်ဘူးလို့ဆိုတာအလေကောင်မှဖြတ်လိုက်ရင်သူကမပေါက်တော့ဘူးထားမယ်အဲဒီထန်းငုတ်ကြီးကတော့သူရှိနေတာပဲတဲ့ဒါပေမဲ့လည်းနောက်ဆုံးတစ်နေ့ကျရင်တဖြည်းဖြည်းနဲ့ဆွဲပြီးတော့ဒီထန်းငုတ်ကြီးကအဲဆွဲပြီးတော့ပြက်သွားတာနောက်ထပ်

ဝိညာဏတွေကလေ့ကျင့်လေးတွေမပြောက်ဘူးတယ်လို့ပြီးရင်တော့ဝိသမထေကြီးကဘွာတိုင်းဘွာတိုင်းကပုံနာရှိလားဇေမနာပုံနာဆိုတာကတော့ဇေမနာတွေကသူတို့ကမာနာကြီးတဲ့ပုဂ္ဂိုလ်တွေပဲအခုလည်းအိန္ဒိယမှာဇေမနာတွေကသူများသိထင်ကြီးတာမဟုတ်သူများသိထင်သေးတာဒီတဲ့လူတွေနဲ့သူတို့လူတစ်မျိုးချင်းတယ်သူပေါင်းနိုင်မစနိုင်ဘူးအဲသူများသူများအိမ်ကရေးတောင်မတော့နိုင်ဘူးသူတို့ကတော့ဒီလိုဒီလိုလူတွေတွေကကြားတဲ့လူတွေပဲသူက သူတို့စီရေတောင်းရင်လည်းရေတောင်းတောင်းလို့မရဘူးပေးကြရင်လည်းပဲဒီပါဘုရင်ခွက်နဲ့မှလည်းခံပြီးတော့သူကသူ့ခွက်နဲ့မထိဘူးသူ့ခွက်နဲ့ထိလိုက်လို့ရှိရင်သူတို့မှတကားတယ်ဇတ်တွေပါတယ်ဟိုရင်ပြက်သွားမှာအဲဒီလိုဆွဲလာနေသိကြည့်တာပြမနာအဲဒီတော့သူများတွေအတင်သေးတော့သူမယုံမသေးတွေပြောတာတော့လူတိုင်းလူတိုင်းလူတိုင်းဝသလဝသလပြောနေတော့နှုတ်တဲ့နေအဲဒီဥစ္စာညာနာဖြစ်ပြီးတော့လည်းသူဝသလပြောတာတော့သူတွေ့တယ်ပဲဝသလဟိဝသလကြီးမင်းတကားလူယုံကြီးပေါ်လေသူစဒီလိုလုပ်နှောက်ဘူး အဲ့ဒါယဟနာပဲလို့ဒီကပုဂ္ဂိုလ်တွေနေရာချင်းဒီကိုယ်တော်ကြီးနဲ့ကြိုက်နေနော်ဒီကိုယ်တော်ကြီးတော်တော်နေရာမပြဘူးလို့အောင်မယ်မှာဒါမဲ့လို့သူလောဘဒေါသမောဟကိလေသာတော့မရှိဘူးဒါပေမဲ့ဝါဒနာလေးကြံနေတယ်ဘယ်မြတ်စွာဘုရားနာတော့အဲ့ဒီလိုဝါဒနာကိုမရှိဘာဝါဒနာမှမကြံဘူးလေအဲ့ဒါတော့ပဲကြွားတယ်ကိလေသာကင်းပုံမှာအတူတူပဲပရိနိဗ္ဗာန်ကလည်းခါကြတော့မြေခါသိင်းနဲ့နိဗ္ဗာန်ရောက်တဲ့ဘုရားနိဗ္ဗာန်နဲ့ယဟနာနိဗ္ဗာန်ဘာအတူတူပဲဘာမှမထူးဘူးဘုရားနိဗ္ဗာန်လည်းတခုပြီးသားတည်း သဘယ်ကျဲလောက်ထတာမရှိဘူးနိဗ္ဗာန်စဉ်ဆင်းရဲကတည်းငြိမ်းတာပဲဘဝတည်းမဖြစ်ငြိမ်းတာဒါပဲညာနာပုဂ္ဂိုလ်နိဗ္ဗာန်လည်းအတူတူပဲလားထေရဝါဒမှာနေတိုင်းပဲမဟာယာနာကတော့သူတို့တော့ဘယ်ကဝါဒတွေလောက်ထမှမသိပါဘူးယာနာလည်းမပြီးသေးဘူးတဲ့တကားဖရာလုံးအောင်မှဖရာစုတောင်းပြီးတော့မှနောက်ဆုံးဖရာဖြစ်မှနိဗ္ဗာန်ဝင်ရမယ်ဆိုတာကိုသူ့ဝါဒကလည်းအဲနိဗ္ဗာန်ဝင်တော့တော့မှဒါတောင်မှကိုတယောက်တည်းဝင်လို့မရသေးဘူးတဲ့သူကပြောပြတယ်အားလုံးတတ္တဝါတွေနဲ့တစ်ချိန်တည်းဝင်ရမှာလေလို့ဆိုတာတော့ကြတာပဲ

ရဟံဘောဂရောဂမောဟစရှိသောကိလေသာရံကိလေသာညစ်ကြေးတို့မှာသင်ဝေစင်ကြယ်ပေသောယဟနာပုဂ္ဂိုလ်ပါရကား ရှင်မောကလဆာရှိတဲ့မြတ်စွာဘုရားတက္ကရာနာပုဂ္ဂိုလ်တွေအများကြီးရှိရတယ်။မျိုးသမီးတွေကလည်းခေမဥပ္ပလုံဆာရှိတွေရှိတာပါပဲ။အဲလူကြောင့်တွေကတော့နည်းနည်းပါးပါးရှိသေးတာပဲ။လူကြောင့်တွေကဥပဒကတွေကလည်းရှိဥပဒိကမဒကမတွေကလည်းယဟနာရှိတာပဲသူကနည်းနည်းတော့ရှိတယ်များများတော့မဟုတ်ဘူး။လောဘဒေါသမောဟကိလေသာညစ်ကြေးတွေကင်းဝဲစင်ကြယ်တဲ့အာရကတအာရဟံအာရကတကိလေသာတို့မှဝေကွာသည်ဖြစ်ကြောင်းအာရဟံအာရဟံမြည်တော်မူ၏ ကိလေသာကင်းသွားတာတဲ့လောဘဒေါသမောကိလေသာတွေအကုန်လုံးကင်းတော့ဘဝမှာတွေ့တာမှုတာယာမှုမရှိရှိပြီးသားဖြစ်တဲ့ယုံနာခန္ဓာတွေလည်းဖြည်းဖြည်းနဲ့ချုပ်အဲဆုပ်ယုပ်ပြီးတော့နောက်ဆုံးတဲ့နေ့ကျယုံနာခန္ဓာတွေအကုန်လုံးငြင်းတာကိုခုနထန်းကုတ်တို့ကြီးဆွေးပြီးတော့အဲအမှုမှုဖြစ်ပြီးပျောက်သွားတယ်လို့ပဲနောက်ထပ်သူကထမ်းပင်ကနေပြီးအညှောက်တွေပါတယ်မပေါ့အဲလိုပဲဘဝတွေယုံနာတွေမဖြစ်တော့ဘူးတဲ့ခိနာပူရဏနောတမိတမောဝေဒတာစိတ္တိကေဘဝသမိတ်

ကုသိုလ်တော့မလုပ်ဘဲနဲ့ဖြစ်တာကိုဘုရားရှင်မခိုးတော့ဘူးဆိုနေဖြစ်တာဘောသူစားလို့လည်းပဲဒါနမလှူတော့ဘူးဆိုတာဒါဖြစ်တာပဲသူကသီလလည်းမစောင့်တော့ဘူးဆိုတာကတော့ဖြစ်တာပေါ့ဒါပေမဲ့လို့လောဘဒေါသတွေကသူဖြစ်နေမှာအကုသိုလ်သူပဲနေမှာမဟုတ်ဘူးအဲဒါတချို့ကအဲ့ဒီလိုဟာအကောင်းမှပြီးတော့ဟောထားလို့တည်းလူဘူးဘာမသိညာမသိလူတွေကအဲ့ဒီလိုပဲကုသိုလ်တွေအကုသိုလ်တွေကုသိုလ်လည်းပရတယ်မှပြီးကုသိုလ်တွေတော့မလုပ်ခဲနေတဲ့ပုဂ္ဂိုလ်တွေရှိသေးတယ်ကြောက်ကြတော့ကောင်းတယ်သူကခုနကပြောတဲ့ဆရာဆရာတွေများတယ်ဆိုတာဒါတွေပြောတာသူက ဆရာတွေဟိုအကောင်းလို့ဆရာကောင်းလို့လို့ဒီလိုလောက်ကြတာတော့ဒီလိုလိုက်နေကြတာဘုသူတွေတရားအဲ့ဒီလိုဖြစ်ကြောက်ကြံလာကောင်းတယ်အဲအခုကညာနာပုဂ္ဂိုလ်ကောင်းတဲ့လုပ်တွေတော့ကိုလုတ်တမ်းနေတာလုတ်တဲ့လုတ်ထိုက်တာတွေအကုန်လုံးလုတ်ပါတယ်ဒါပေမဲ့လို့အကျိုးပေးတတ်တဲ့ကုသိုလ်ကမဖြစ်ဘူးတဲ့ကောင်းတဲ့အမှုတော့ဟုတ်တော့ဟုတ်ဟုတ်ဝင်မယ်လို့အကျိုးပေးတတ်တဲ့သဘောဘာကြောင့်လဲဆိုလို့ချင်းကိလေသာမရှိလို့တဲ့ကိလေသာရှိမှသူကအကျိုးကပေးတာပေါ့သီနာပူရဏအဟောင်းလည်းဂုံသွားပြီတဲ့ နဝနာတိတံဝအသေးလည်းမရှိတော့ဘူးဝိရဒစိတ္တဣတိကေဘဝတမေနောင်လာတတဲ့ဘဝတွေနဲ့စပြီးတော့လည်းပဲတမ်းမဲ့သားချင်းမျောလင်းချင်းတောင်းတာချင်းမရှိဘူးတဲ့နောက်ဘာတွေတွေ့ချင်းသေးရဲ့ဘယ်လိုဖြစ်ချင်းသေးရဲ့ဒီလိုဟာလေးတွေမရှိတော့ဘူးတဲ့ခိနာပိဇာကုန်ပြီးတော့အဲမျိုးစေ့ရှိတယ်ကိလေသာမျိုးစေ့ကမျိုးစေ့တွေဘာမှမရှိတော့ဘူးအာဝိရုလိသန္တာ စီရင်ပေါက်ပွားခြင်းမရှိတော့ဘူးတဲ့ခေါင်းကအဲသင်္ကုတ်ကြီးများဖန်းကုတ်ကြီးများမှာညွှန်းညောင်းမပေါက်နိုင်တော့နိဗ္ဗာန်ဤဒီရာယထယံပရိဘောတဲ့မိတော့ကလေးများငြိမ့်သွားသလိုပဲတဲ့မိတော့ကလေးကဒီမိဘကလေးထွန်းတာဒီကလည်းကုံပြီမိစာကလည်းကုံပြီဆိုတဲ့အခါမှာဟုတ်တယ်ဆိုတော့ငြိမ့်သွားတာအဲလိုပဲတဲ့အကြောင်းကကိလေသာတွေ ကိလေသာတွေကနေကုန်တဲ့အတွက်ကြောင့်နောက်ဆုံးယုံနာသင်္ခါရချင်းပြိဋိဘာသုရိရောက်တဲ့အခါကာလကျရင်ဘဝအသိမရှိမနဲ့ကိုငြိမ့်သွားတယ်တဲ့ဗျာပြိဋိဘာပြုသွားတာဆင်းရဲခါသိငြိမ့်သွားတာတဲ့အဲ့ဒါခုနကရဟနာပုဂ္ဂိုလ်ရဲ့ဂုဏ်တွေပဲအဲ့ဒီရဟနာဖြစ်သွားတာဟာနောက်ဆုံးပဲဗျာရဟနာဖြစ်သွားတာကဟိုဘက်ကရောက်သွားတာပဲအဲ့ဒီလိုဟိုဘက်ကရောက်တဲ့အောင်လိုက်ပြီးတော့ ညွှန်ကြားနေတဲ့ပုဂ္ဂိုလ်ကဘာလို့ဆိုတာကတော့ဘုရားဘာကြီးတော်မှာပြီသက္ကရာဆရာပြောတယ်မြတ်စွာဘုရားပဲတဲ့မြတ်စွာဘုရားကဓာကြီး၄ပါးလွန်မြောက်အောင်အထောက်ကြခန္ဓာ၅ပါးလွန်မြောက်အောင်အထောက်ကြနာနိဒာကပင်နိုင်အောင်အထောက်ကြอืมဒွါး၆ပါးကိုလည်းရောပြကုန်းကဲဆိုနှလုံးသွင်းကြရှုကြသင်အောင်လို့ရှုကြอืมရောအောင်၆ပါးကိုလည်းပဲညာကြီးလိုပဲကြောက်เสียကောင်းတယ်ဆိုတာသိပြီးတော့လွန်မြောက်အောင်လို့အထောက်ကြอืมမြတ်စွာဘုရားကညွှန်ကြားနေတာ

ဒါကြီး၄ပါးကိုလည်းလွန်မြောက်အောင်ခန္ဓာ၅ပါးဤဟူသောဉာဏ်သူကြီးတွေကိုလည်းလွန်မြောက်အောင်နာနေတာကဤဟူသောအတွင်းဉာဏ်သူကိုလည်းလွန်မြောက်အောင်ရွာပြေကုန်းနဲ့အလားတူသောဓွား၆ပါးနဲ့လည်းတတ်မဲ့ပါရမှုကင်းအောင်အဲရွာကိုဖြစ်တတ်သောဓမြကြီးတွေနဲ့အလားတူသောအောင်၆ပါးတရားတွေကိုလည်းလွန်မြောက်အောင်ရှင်းပြပွားများအားထုတ်နိုင်ကြသည်ဖြစ်၍